ဘုန်းကြီးတို့ယောဂီများကိုပေးရန်အန္တရာယ်လုံခြုံတဲ့အပေဆင်းရဲတွေလွတ်နိုင်တဲ့အရိယာဝါဒဆိုတဲ့အရိယာတို့ရဲ့စံနေအိမ်ထဲမှာနေထိုင်နိုင်ဖို့တဲ့နေထိုင်နိုင်ဖို့အတွက်အရိယာဝါဒတရားတော်ကိုဘုန်းကြီးဟောကြားလာခဲ့တာယနေ့ဆိုရင်3ရက်မြောက်ရှိပါပြီ။ အရိယဝါဒတရားတော်ဟာဘယ်နှပါးရှိသလဲဆိုရင်10ပါးရှိပါတယ်ဘယ်နှပါးပါလိမ့်မယ်10ပါးမှာဘုန်းကြီး2ပါးပြီးခဲ့ပြီနံပါတ်1အနေအားဖြင့်တတာရခိနာစေတ္တာတမ္ပန္နာကတောနံပါတ်1အရိယဝါဒတရားကအမှတ်ရမှုဆိုတဲ့တတိအဆောင်ရှောက်လေးနဲ့ပြည့်စုံပြီးတော့နေရမယ် ဘယ်နေရာတွေမှာစောင့်ရှောက်နဲ့ပြည့်စုံနေရမှာလဲဆိုရင်ဒွါရ6ပါးကဖြစ်ပေါ်လာတိုင်းသောအာယုန်တိုင်းအာယုန်တိုင်းပေါ့မျက်စိနဲ့ဆင်းဆုံကိုက်မှာမြင်သိမှုလေးဖြစ်လာရင်အဲ့ဒီမြင်ကိုက်မှာတတိစောင့်ရှောက်ကလေးရှိရအဲ့ဒီတတိစောင့်ရှောက်ကလေးမရှိရင်အဲ့ဒီမြင်ရတဲ့အာယုန်နဲ့စပ်ပြီးတော့လောဘဒေါသစတဲ့ကိလေသာတွေဝင်လာမယ် အဲ့ဒီကိလေသာတွေဝင်လာပြီဆိုရင်အဲ့ဒီကိလေသာတရားတွေဟာဆင်းရဲကြောင်းတွေပဲဒါကြောင့်ဒီကိလေသာတွေမဝင်နိုင်ဖို့အတွက်မြင်ကြိုက်ကလေးမှမြင်တယ်လို့ယောဂီပုဂ္ဂိုလ်ကတတိဆောက်ရှောက်လေးနဲ့ထားပြီးရှုမှတ်ရမယ်။နားနဲ့တန်နဲ့ဆုံလို့ကြားကြိုက်ကလေးမှကြားတယ်။နှာခေါင်းနဲ့အနံ့ဆုံလို့နှာကြိုက်ကလေးမှနားနဲ့မွေးတယ်။လျာနဲ့အရသာစားတိကြိုက်မှာကိုယ်နဲ့အတွေ့အထိတွေ့ထိကြိုက်မှာစိတ်ကူးစဉ်းစားကြံစည်ကြိုက်တွေမှာ အဲ့ဒီအာယုန်နဲ့တွာတော့ဆုံခိုက်ဆုံခိုက်ကလေးမှာယောဂီပုဂ္ဂိုလ်ကတတိအဆောင်လျှောက်လေးထားပြီးတော့မပြတ်ရှုမှတ်နေလို့ရှိရင်အဲ့ဒီယောဂီရဲ့တန်တာမှာလောဘဒေါသမောဟစတဲ့ကိလေသာတရားစုတွေဝင်ခွင့်ရပါဦးမလားမရနိုင်တော့ဘူးကိလေသာတွေမဝင်နိုင်ဘူးဆိုရင်အဲ့ဒီအချိန်လေးဟာယောဂီအတွက်အရိယာဝါဒအရိယာတို့ရဲ့စံနေအိမ်လေးတွေမှာတရင်ကတခဏနေရတာပဲ ဆက်လက်ပြီးတော့ရှုပွားအားထုတ်သွားလို့ဝိပဿနာဉာဏ်နဲ့မဲ့ဉာဏ်နဲ့အဆင့်ဆင့်ရင့်ကျက်ပြည့်စုံသွားပြီဝိပဿနာဉာဏ်နဲ့ပြည့်စုံသွားပြီဆိုရင်တော့အရိယာမဲ့ဉာဏ်ပူဉာဏ်ဆက်ရောက်ပြီးသောတပန်ဖြစ်ပြီဆိုရင် အပယ်ဆင်းရဲတွေမလုံးကြုံမေဘူးလားလုံးဝအပယ်ဆင်းရဲကင်းပြီအဲ့လိုအပယ်ဆင်းရဲငြိမ်းတဲ့လုံခြုံတဲ့အရိယာတို့ရဲ့စံနေအိမ်နဲ့နေနိုင်ဖို့ဆိုတာယောဂီပုဂ္ဂိုလ်ဟာတတိအဆောင်လျှောက်လေးရှိဖို့မလိုပေဘူးလား ဒါနံပါတ်1အရိယဝါဒနောက်နံပါတ်2ကသတုရာပတ္တိနောလေးပါးသောမိယာရှိရမယ်မိယာဘယ်နှပါးရှိရမယ်မိယာရှိရမယ်အဲ့ဒီမိယာပါရီလေးဆိုတော့ပစ္စည်းလေးပါးသွန်တင်ကားကြောင့်စီပစ္စည်းလေးပါးပညာဖြင့်ဆင်ခြင်ပြီးတော့မိဝဲရမယ်နံပါတ်1နံပါတ်2ကမိမိတို့အပူအေးစသည်ဖြင့် တရားရှုပွားအားထုတ်တဲ့အခါမှာတဘာဝရဲ့ပေတံမိမိအလိုမရှိရတဲ့အတန်းလေးရဲ့ပေမိမိရဲ့ခန္ဓာကိုယ်ကြီးရဲ့ဖောက်ပြန်လို့ဆင်းရဲတဲ့ဝေဒနာအဲ့ဒီဝေဒနာတန်လေးကိုသိခံပြီးတော့ရှုမှတ်သွားရမယ်နံပါတ်1သိခံရနောက်နံပါတ်3ကမိမိအတွက်ဘေးရန်အန္တရာယ်တွေဖြစ်နိုင်လောက်တာတွေကိုမိမိကရှောင်ကျဉ်ရမယ်ခြောက်တူကျင်တို့ကဘာတို့ကျင်နေရမျိုးတွေကိုမသွားရဘူး နောက်ပြီးတော့ဆင်ကြံမြင်ကြံကြွဲကြံနွားကြံခွေကြံစသည်ဖြင့်အဲ့ဒီကြံထမ်းတဲ့တရားရှိတဲ့နေရာတွေကိုတွားရမှာလားရှောင်ရမှာလားအေးအဲ့ဒီလိုပေးရန်အန္တရာယ်ဖြစ်နိုင်လောက်တဲ့နေရာများကိုလည်းပဲရှောင်ရမယ်တဲ့နံပါတ်3ကနံပါတ်4ကပေသင်ပယ်လိုက်တဲ့ကာမဝိတ္တဝိဟိန္ဒဝိတ္တပြပါရဝိတ္တဝိဟိန္ဒဝိတ္တဆိုတဲ့ဒီဝိတ္တတရားတွေကိုလည်းပဲခွန်ကြီးတို့လက်ခံရမှာလားပယ်ရမှာလား အေအဲ့ဒီမိယာ၄ပါးမိဝဲတိခံရှောင်းပယ်လံ၄တံမိယာများဆိုတဲ့ဒေသနာတော်အရအဲ့ဒီအရိယာဝါဒတရားတော်အရယောဂီပုဂ္ဂိုလ်ဟာမိဝဲတဲ့နာကိုမိဝဲတိခံတဲ့နာကိုတိခံရှောင်တဲ့နာကိုရှောင်ပြီးတော့ပယ်တဲ့ကာမဝိတ္တစသည်တွေကိုပယ်ပြီးတော့ယောဂီပုဂ္ဂိုလ်ဟာတတရခေနာတတိအဆောင်လျှောက်လေးထားပြီးတော့ရှုနေပွားနေအားထုတ်နေလို့ရှိရင် ယောဂီပုဂ္ဂိုလ်များရဲ့တဏ္ဍာမှာကြားစိတ်တခြားစိတ်တွေဝင်နိုင်ပါဦးမလားဟေးမဝင်နိုင်တော့ဘူးအဲ့ဒါနံပါတ်2အရိယာဝါဒတရားပဲနောက်ဒီနေ့ယောဂီပုဂ္ဂိုလ်များနာကြားရမယ့်တရားကပါလဲဆိုတော့ငါအင်ပယ်လေးဆိုတဲ့ကောင်းတင်ဆောင်ပုံလေးအစပေးခဲ့တယ်အဲ့ဒီမှာအင်္ဂါ၅ပါးကိုပယ်ရမယ်တရားရှုပွားအားထုတ်နေတဲ့ပုဂ္ဂိုလ် သောတာပန်ဖြစ်အောင်အာထုတ်နေတဲ့ပုဂ္ဂိုလ်တဂရကအနာကယဟန္တာဖြစ်အောင်အာထုတ်နေတဲ့ပုဂ္ဂိုလ်များဟာပယ်တဲ့ပယ်လိုက်တဲ့နိဝရဏတရား၅ပါးကိုလက်ခံရမှာလားပယ်ရမှာလားဒါကုဘုရားရှင်ကိုရောမြတ်ကြီးကကထင်းစာဘိကဝေဘိကုပြင်းစင်းကဝိပဟိနောဟောတိဘိကဝေဟန်တော်များဦးจิตတတို့ကထင်းစာဘေပုံဘေနည်းဖြင့်ဘိကုယဟန်သည် ပင်စင်ကဝိပဟိနောအင်္ဂါ၅ပါးကိုပယ်ပြီးသည်ဟောတိဖြစ်ပါသည်။အင်္ဂါ၅ပါးကိုဘယ်လိုပယ်ရမလဲ။ဒီလိုဘုရားရှင်ကိုရောင်မြတ်ကြီးမိကွန်းထုတ်ပြီးတော့ကိုတော်တိုင်နဲ့ပြန်ပြီးတော့ဖြေဟောကြားပါတယ်။ဤတာဘိကဝေဘိက္ခုနောကာမေသံတော်ပဟိနောဟောတိပြပါတော်ပဟိနောဟောတိထိနာမေတ္တပဟိနာဟောတိဥဒိစ္စကုကုဇံပဟိနာဟောတိဝိသိကိစ္စပဟိနာဟောတိ ဧဝံခောဘေခဝေဘေကုပင်စင်ငဝိပဟိနောဟောတိဘေခဝေဟံတော်မြတ်ဥจิตတို့ဣဒာဤသာသနာတော်၌ဘေကုနောယဟန်တိဝါယောဂီပုဂ္ဂိုလ်သည်ကမ္မဆံတော်ကာမလိုဆန္ဒကိုပဟိနောပေအပ်ပြီဟောတိဖြစ်၏နိဗ္ဗာန်ရောက်ကြောင်းဖြစ်တဲ့တရားတွေကျင့်သုံးပွားများအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာ ကာမကံကာမဂုဏ်အာယုန်နဲ့ဆက်တဲ့စိတ်ကူးကြံစည်မှုတွေကိုပယ်ရမယ်တဲ့ကာမိသံတော်ကာမအလိုဆန္ဒကိုဘိနောပယ်ရပြည်သည် ဟောတိဖြစ်၏ဗျာပါတော်စိတ်တည်းစိတ်ဆူမှုဆိုတဲ့ဗျာပါဒတရားကိုဘိနောပယ်အပ်ပြည်သည်ဟောတိဖြစ်၏စိတ်ပြည့်စိတ်ဆူမှုဆိုတဲ့ဗျာပါဒတရားတွေကိုလည်းပဲလက်ခံမထားဘဲနဲ့ရှုမှတ်မှုနဲ့ပယ်ရမယ် ထိနာမိတ္တပဟိနာဟောတိထိနာမိတ္တထိုင်မှန်ပြင်းရင်မှုဆိုတဲ့ထိနာမိတ္တတရားကိုပဟိနာပယ်အပ်ပြီးသည်ဟောတိဖြစ်၏ထိနာမိတ္တဆိုတဲ့ထိုင်မှန်ပြင်းရင်မှုနိဝရဏတရားကိုလည်းပဲဒါလည်းပဲပယ်ရမယ်တဲ့ဥဒိစ္စဂုဂုဇံပြန်လွင်ပူပန်မှုဆိုတဲ့ဥဒိစ္စဂုဂုဇံနိဝရဏတရားကိုပဟိနံပယ်အပ်ပြီးသည်ဟောတိဖြစ်၏ တရားရှုပွားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်စိတ်တွေပြန်လွင်ပြီးတော့နေရင်ရှုမှတ်တဲ့အာယုံပေါ်မှာရှုစိတ်တွေဆွေးမြဲစွာကပ်ပြီးတော့တည်ပါအောင်မလားဗျာစိတ်တွေကြည်မှုတမာတိမှမရလို့ရှိရင်ရုပ်တဘောနံတဘောအဖြစ်ပြအနိစ္စဒုက္ခအနတ္တတဘောသိမြင်နိုင်တဲ့ဝိပဿနာဉာဏ်ရောဖြစ်နိုင်ပါမလားဒီဉာဏ်နေမှမဖြစ်လို့ရှိရင်ဘုန်းကြီးတို့မဉဏ်ဖူဉဏ်ရပြီးတော့သောတပတ္တိမဉဏ်ဖူဉဏ်ရပြီးတော့သောတပန်အရိယာရောဖြစ်နိုင်ပါမလား ဒီတော့သောတာပန်ဖြစ်နိုင်လို့တဲ့ပုဂ္ဂိုလ်အရိယာဖြစ်လို့တဲ့ပုဂ္ဂိုလ်အရိယာဝါဒအရိယာတို့ရဲ့နေအိမ်ထဲမှာဇံဝင်လို့တဲ့ပုဂ္ဂိုလ်များအဲ့ဒီဥဒိစ္စကုက္ကုစဆိုတဲ့ပြန့်လွင့်ပူပန်မှုဆိုတဲ့နိဗ္ဗာန်တရားတွေလက်ခံရမှာလားပယ်ရမှာလားနောက်နံပါတ်9နည်းနဲ့ဝိဇိကိစ္စပဟိနာဟောတိဝိဇိကိစ္စယုံမှတွေ့တော်မူကိုပဟိနာပယ်အပြည့်သည်ဟောတိဖြစ်၏ဘေခဝေယဟန်တော်များဥจิตတတို့ ဧဝံခောဤသို့လျင်ဘိက္ခုယဟန်တိဝါတရားရှုပွားအထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ပင်စင်ကဝိပေဟိနောအင်္ဂါ၅ပါးကိုပေပြီးသည်ဟောတိစင်စစ်မသွေးဖြစ်ပါပေတော့တတိဒီတော့ယောဂီပုဂ္ဂိုလ်များမိယ၄ပါးကိုမိဝဲပြီးတော့မိဝဲတဲ့တရားများမိဝဲပြီးတော့ တတိအစောင့်ရှောက်လေးထားပြီးတော့ဖြစ်တိုင်းမူရတိုင်းအာယုန်ဒွါနဆုံတိုင်းဆုံတိုင်းကိုတတိကံပြီးတော့မပြတ်ရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်များအဲ့ဒီယောဂီပုဂ္ဂိုလ်ရဲ့တန်တာမှာယခုပြောခဲ့တဲ့ဓမ္မိသန္တနိဝရဏဗျာပါဒနိဝရဏဌိနမေတ္တနိဝရဏဥဒိစ္စကုက္ကုဇာနိဝရဏဝီစီကိစ္စဆိုတဲ့နိဝရဏတရားတွေ အဲ့ဒီနိဝရဏတရားတွေဝင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်များရှုမှတ်ရအာယုံပေါ်မှာရှုစိတ်လေးစွဲမြဲစွာကပ်ပြီးတော့မတည်နိုင်တော့တည်အောင်လည်းမရှုနိုင်တော့ဥပမာအားဖြင့်ယောဂီပုဂ္ဂိုလ်များတပါးတကားပေါက်ကိုတစ်ဖက်တည်းလာဖွင့်ပြီးတော့လူတယောက်သာဝင်လာတဲ့တကားပေါက်ကလေးအဲ့ဒီတကားပေါက်လေးကိုဖွင့်ပြီးတော့ထားမယ်ဆိုရင်အပြင်ကပုဂ္ဂိုလ်တွေကတောင်းလျှောက် တစင်တတန်းနဲ့ဝင်နေလို့ရှိရင်အတွင်းကပုဂ္ဂိုလ်များထွက်လို့ရပါဦးမလားတကယ်လို့အတွင်းမှာရှိတဲ့ပုဂ္ဂိုလ်တွေကတန်းစီပြီးတော့တယောက်ချင်းထွက်နေရင်အပြင်ကပုဂ္ဂိုလ်များဝင်လို့ရပါဦးမလားအဲ့ဒီဥပမာတိုင်ပဲဒီကံမေဇန္တဗျာပါဒဌိနမိတ်တဥဒိစ္စကုကုစ္စဝိဇိကိစ္စဆိုတဲ့និဝရဏတရားတွေဒီនិဝရဏတရားတွေဟာတမာရီတရားတွေမရအောင်တားဆီးပိတ်ပင်တတ်တဲ့တရား တမာရီမဖြစ်အောင်တားဆီးပိတ်ပင်တတ်လို့သူ့ကိုနိဝရဏလို့ခေါ်တယ်။အဲ့ဒီနိဝရဏတရားတွေကတခါတည်းဝင်နေပြီဆိုရင်အဲ့ဒီယောဂီပုဂ္ဂိုလ်မှာမှတ်စိတ်ကဘလို့မှမရှိမှတ်နိုင်တော့မှတ်စိတ်ကမရှိမှတ်နိုင်တဲ့အခါကျတော့စိတ်တည်ကြည်မှုတမာတိမယတမာတိမယတဲ့အခါယုတ်တဘောနန္တဘောသိတဲ့ဝိပဿနာဉာဏ်မဖြစ်ဒီဉာဏ်နေမှမပြည့်စုံလို့ရှိရင်မဉ္ဇဉ်ပူညာဆက်ရောက်ပြီးသောတာပန်အရိယာဖြစ်နိုင်ပါမလားဗျာ။ မဖြစ်နိုင်ဘူးဒါကြောင့်မို့အဲ့ဒီကာမိဆန္ဒအစရှိတဲ့နိဝရဏတရားတွေကိုအခုတရားရှုပွားအားထုတ်ပြီးတော့နေတဲ့ယောဂီသူတော်စင်များကလက်ခံရမှာလားပယ်ရမှာလားအေးဒါကြောင့်ကာမိဆန္ဒဆိုတာပါလေဆိုရင်နှစ်သက်လူကျင်တဲ့သဘောကာမိဆန္ဒဆိုတာနှစ်သက်လူကျင်တဲ့သဘောကာမလူကျင်တာဆန္ဒလူလားတာနှစ်သက်တာ ဘာတွေကိုလိုလားနှစ်သက်တာလဲဆိုရင်ကာမဂုဏ်အာယုန်နဲ့ဆက်ပြီးတော့နှစ်သက်လိုချင်တဲ့သဘောကာမဂုဏ်အာယုန်နဲ့ဆက်ပြီးတော့နှစ်သက်လိုချင်တဲ့သဘောကိုကာမိသန္ဒလို့ခေါ်တယ်ကာမဂုဏ်အာယုန်နဲ့ဆက်ပြီးနှစ်သက်လိုချင်တာကိုဘာလို့ခေါ်လဲအေးကာမိသန္ဒလို့ခေါ်တယ်ကာမဂုဏ်ဆိုတာလိုချင်စရာတွေကိုပြောတာလိုချင်စရာတွေဟာကာမဂုဏ်တွေပဲခွန်ကြီးတို့အများသူငါက လိုချင်နေတဲ့အရာဝတ္ထုတွေအဲ့ဒီအရာဝတ္ထုတွေကိုကာမဂုဏ်လို့ခေါ်တယ်။အများသူကလိုချင်နေတဲ့အရာဝတ္ထုတွေကိုဘာလို့ခေါ်လဲ။ကာမဂုဏ်လို့ခေါ်တယ်။ကြည့်လို့ရှုလို့ကောင်းတဲ့အသင်းအာယုံဝတ္ထုတွေဘုန်းကြီးတို့ကြည့်လို့ရှုလို့ကောင်းတဲ့အသင်းအာယုံဝတ္ထုတွေကိုမြင်သမျှပုထုဇဉ်တွေဟာမလိုချင်မေဘူးလား။လိုချင်ကြတယ်။အဲ့လိုလိုချင်စရာကောင်းတဲ့အသင်းအာယုံဝတ္ထုတွေကဒါကာမဂုဏ်တွေပဲ။ နားထောင်လို့ကောင်းတဲ့အတန်အာယုံဝတ္ထုတွေခဏခဏနားထောင်ခြင်းနေတာသဘောကျနှစ်သက်နေတဲ့အခါကလည်းကြတော့ဟောဘုန်းကြီးတို့တိတ်နဲ့ဖမ်းပြီးတော့အဲ့ဒီဟာကိုတခါတည်းကက်ဆက်နဲ့ဖွင့်ပြီးတော့ခဏခဏဒါလေးကိုပဲနားထောင်နေတာအဲ့လိုသဘောကျနှစ်သက်နေတာဒီလိုနားထောင်လို့ကောင်းတဲ့အတန်အာယုံဝတ္ထုတွေဟာဒါကာမဂုဏ်တွေပဲနောက်ပြီးတော့နားရှုလို့ကောင်းတဲ့အနတ်အာယုံဝတ္ထုတွေ ဏခဏဒါကိုနမ်းရှူနေတဲ့သဘောကျဒီနံလေးကိုသဘောကျကျင်နာပြီးတော့ဟိုနေရာသွားလဲဒီအနံလေးဒီနေရာသွားလဲဒီအနံလေးကိုဆွတ်ပြီးတော့သွားအဲ့ဒီအနံလေးကိုသဘောကျနှစ်သက်နေတာနမ်းရှူလို့ကောင်းတဲ့အနံ့အာယုဝတ္ထုတွေကိုသဘောကျနေတာဒါကာမဂုဏ်ပဲအရာကကောင်းတဲ့အာယုံဝတ္ထုတွေဒါတွေကိုဘုန်းကြီးတို့သဘောကျပြီးတော့နေ့စဉ်နေ့တိုင်း အဲဒီလိုကောင်းကောင်းကောင်းတဲ့အစာအာဟာရတွေကိုစားခြင်းတောက်ခြင်းနေတာဒါကာမဂုဏ်တွေပဲနောက်ထီးစင်ရန်အာယုံဝတ္ထုကောင်းတွေတွေ့ထီးစင်ရန်အာယုံဝတ္ထုကောင်းတွေနဲ့တွေ့ထိခံစားနေကြတာဒါဟာလည်းကာမဂုဏ်တွေပဲဒါတွေကိုဘုန်းကြီးတို့ယောဂီများပုထုဇဉ်ဖြစ်တဲ့ပုဂ္ဂိုလ်သူတကာကလူချင်းနေကြတာတွေ့လူတိုင်းလူတိုင်းပုထုဇဉ်ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာအဲ့ဒီကောင်းတဲ့အစဉ်အာယုံဝတ္ထုတွေအပန်းအာယုံဝတ္ထုတွေအနံ့အာယုံဝတ္ထုတွေ အတွေ့အထိအာယုံဝတ္ထုတွေအစအရသာအာယုံဝတ္ထုတွေဒီအာယုံတွေဝတ္ထုတွေကိုလူတိုင်းလူတိုင်းမလိုချင်ကြပေဘူးလားအဲ့လိုလိုချင်ကြတာတွေဒါကြောင့်သူ့ကိုကာမဂုဏ်လို့ခေါ်တယ်ဘာလို့ခေါ်ပါလိမ့်မလဲကာမဂုဏ်လို့ခေါ်တယ်အဲ့ဒီကာမဂုဏ်ကိုဘာနဲ့ဥပမာပေးထားတယ်လဲဆိုရင်သားတင်းနဲ့ဥပမာပေးထားတယ်ဘာနဲ့ဥပမာပေးထားလဲသားတင်းနဲ့ဥပမာပေးထားတယ် အဲ့ဒီမှာသားတဲ့တစ်ခုကိုစွန်တစ်ကောင်ကရသွားလို့ရှိရင်အဲ့ဒီစွန်နောက်ကိုအခြားအခြားစွန်တွေကလိုက်ပြီးတော့ထိုးကြဆိတ်ကြကုတ်ကြလူကြမလုပ်ကြဘူးလားအဲ့ဒါဘာကြောင့်လဲအဲ့ဒီအသားတစ်ကိုသူတို့လိုချင်လို့လားမလိုချင်လို့လားဒီလိုချင်လို့လိုက်ပြီးတော့တခါလဲထိုးကြဆိတ်ကြနေအဲ့ဒီမှာလူကြရက်ကြတာအဲ့ဒါဘာကြောင့်လို့ဆိုရင်သားတဲ့ကိုစွန်တွေကအားလုံးနှစ်သက်လိုချင်နေလို့ပါပဲ အဲ့လိုနှစ်သက်လိုရင်လို့တခါဒီစွန်ကနေပြီးတော့တခါနာကျင်လာတဲ့အခါကလည်းကြတော့လွတ်ချလိုက်ပြန်လွတ်ချလိုက်တဲ့အခါကလည်းကြတော့ဟောနောက်စွန်တစ်ကောင်ကအဲ့ဒီအသားချက်ကိုရသွားရင်အဲ့ဒီစွန်နောက်ကိုအခြားစွန်တွေကလိုက်ပြီးတော့မထိုးကြမစိတ်ကြပြီဘူးလားထိုးကြစိတ်ကြပြန်လာပြီအဲ့ဒီလိုလိုက်ပြီးတော့တကောင်ကိုတကောင်ကိုလိုက်ပြီးတော့ထိုးကြစိတ်ကြနဲ့လူရဲ့နေကြတာဘာကြောင့်လဲဆိုရင် အားလုံးစွန်တိုင်းစွန်တိုင်းကအဲ့ဒီအာယုံအဲ့ဒီသားတစ်ကိုနှစ်သက်လို့လားမနှစ်သက်လို့လားနှစ်သက်လူချင်းနေကြလို့ပဲ ကာမဂုဏ်တွေဆိုတာကဘုန်းကြီးတို့ယောဂီများအဲ့ဒီအတိုင်းပဲလူတိုင်းလူတိုင်းကလူကျင်နေကြရနဲ့အဲ့ဒီကာမဂုဏ်ဝတ္ထုပစ္စည်းတွေကိုသိမ့်ပိုက်ထားတဲ့လူကိုဘေးကလူတွေကပတ်လုပ်ကြလေထိုးကြလေစိတ်ကြလေလူယူဖို့ရန်အားထုတ်ပြီးတော့နေကြလူယူဖို့ရန်အားထုတ်ပြီးတော့နေကြတယ်ဒါလောကမှာတရားနဲ့တရားပဲဖြစ်ဖြစ်တအိမ်နဲ့တအိမ်ပဲဖြစ်ဖြစ်တရားကွက်နဲ့တရားကွက်ပဲဖြစ်ဖြစ် တရွာနဲ့တရွာတမျိုးနဲ့တမျိုးတနိုင်ငံနဲ့တနိုင်ငံတိုက်ကြခိုက်ကြတယ်ဆိုတာဟာဘုန်းကြီးတို့ဘာကြောင့်လဲဆိုရင်ဒီကာမဂုဏ်အတွက်ကြောင့်ဘာကြောင့်ပါလိမ့်မယ်ဒီကာမဂုဏ်အတွက်ကြောင့်လူရဲ့တိုက်ခိုက်ပြီးတော့နေကြတာမဟုတ်လားအေးဒါကြောင့်မို့ဒီကာမဂုဏ်ဟာအလုံးလူတွေကကြိုက်ပြီးတော့နှစ်သက်နေကြနှစ်သက်နေကြတဲ့အတွက်ကြောင့်မို့ကာမဂုဏ်ကြီးပဲဒါကြောင့်ဒီကာမဂုဏ်ကိုပညာရှိသူတော်ကောင်းတွေကကဲ့ရဲ့ရှုံချပြီးတော့စွန့်ပစ်ကြဒါပေမဲ့လို့လည်းပဲ ကာမဂုဏ်ရဲ့အပြစ်ကိုမမြင်နိုင်တဲ့ဘုန်းကြီးတို့ပုထုဇဉ်ပုဂ္ဂိုလ်တွေကတော့ဒီကာမဂုဏ်ကိုပဲအမျက်တနှိုးကြီးလုပ်ပြီးတော့ရှားဖွေပြီးတော့မနေကြပေဘူးလားဗျာအမြင်ကောင်းကောင်းလေးကိုလိုက်ရှားဖွေပြီးတော့ကြည့်နေကြတယ်အတန်ကောင်းကောင်းလေးတွေကိုလိုက်ရှားဖွေပြီးတော့နားထောင်နေကြတယ်ငွေကြီးအမြောက်အများအကုန်ကြခံပြီးတော့ကြည်တာတွေနားထောင်တာတွေဟာဒါကာမဂုဏ်တွေပဲဟုတ်တယ်မို့လားနှစ်သက်လို့လားမနှစ်သက်လို့လား နှစ်သက်လွန်းလို့အမြတ်တနုလိုက်ပြီးတော့ရှာပွေးနေကြတာလေရရနီးနဲ့ရှာနေကြတယ်ဘုန်းကြီးတို့ယောဂီများဒီလိုလိုချင်စရာမမောစရာမြန်နိုးစရာတွေဟူသည်မြကိုမြတ်စွာဘုရားကကာမဂုဏ်လို့ခေါ်တယ်ဘာလို့ခေါ်ပါလိမ့်မလဲကာမဂုဏ်လို့ခေါ်တယ်အဲ့ဒီကာမဂုဏ်ယာယီသုံးဆောင်ခံစားရင်းနဲ့စပြီးတော့ကြံစည်နေတာဒီကာမဂုဏ်နဲ့စပ်ပြီးတော့နော်သုံးဆောင်ခံစားရင်းနဲ့စပြီးတော့ကြံစည်နေတာစိတ်ကူးနေတာ လိုချင်နှစ်သက်နေတာအဲ့ဒီဟာတွေကိုကာမိသန္တနိဝရဏလို့ခေါ်တယ်။ဘာလို့ခေါ်ပါလိမ့်မလဲ။ဒီကာမိသန္တနိဝရဏလို့ခေါ်တယ်ဘုန်းကြီးတို့ယောဂီများ။အဲ့ဒီကာမိသန္တကိုမြတ်စွာဘုရားရှင်ကကျွေးမြည်နဲ့တူတယ်လို့ဟောထားတယ်။ဘာနဲ့တူပါလိမ့်မလဲ။ကျွေးမြည်နဲ့တူတယ်။ကျွေးမြည်တင်တဲ့ပုဂ္ဂိုလ်ဟာကျွေးရှင်ကိုဘုန်းကြီးတို့ယောဂီများယုတ်တရားသလားမယုတ်တရားဘူးလား။ သစ်ယူတရားအကျွေးရှင်ရှိတဲ့နေရာနှန်းကိုအဲ့ဒီကျွေးရှိတဲ့ပုဂ္ဂိုလ်ဟာကောင်းကောင်းတောင်ရဲရဲတောင်မသွားရဘူးဟုတ်တယ်မလားဘာကြောင့်လဲယူသေးတာလားမယူသေးတာကြောက်ရွံ့ယူသေးနေတာနော်ဒါဘာကြောင့်လဲဆိုရင်အကျွေးရှင်ကိုယူသေးနေရနောက်တဲ့ဘုန်းကြီးတို့ဒီအကျွေးမချေနိုင်သေးသမျှအဲ့ဒီအကျွေးရှင်ကိုမချေသေးသမျှတော့ဖြင့်သူရှိကသွားရင်တခါတည်းယူယူကျူးကျူးသူပြောတဲ့စကားကိုယူယူသေးသေးမလိုက်နိုင်ရဘူးလား ဒီနောက်တစ်ခါကိုလိုချင်တဲ့ကြွေးလေးရအောင်ပေးအောင်လည်းပဲသူ့ကိုထပ်ဆင့်ပြီးတော့မယိုသေးရပေဘူးလားယိုသေးနေရတာအဲ့လိုယိုသေးနေရတယ်လို့ပဲတဲ့ကာမိဆန္ဒဒီကာမဂုဏ်အာယုန်နဲ့စပြီးတော့လူကျင်နှစ်သက်မြန်နိုးနေတဲ့ပုဂ္ဂိုလ်ဟာလည်းပဲအဲ့ဒီကာမဂုဏ်ယာရေးအတွေ့ဘုန်းကြီးတို့ယောဂီများဘာလို့ရလဲဆိုရင်နှစ်သက်တဲ့ပုဂ္ဂိုလ်လူကျင်တဲ့ပုဂ္ဂိုလ်သဘောကျတဲ့ပုဂ္ဂိုလ်ကပို့ပြီးတော့အဲ့ဒီပုဂ္ဂိုလ်ပေါ်မှာမယုံသေးရပေဘူးလား ဘုမှအားဖြင့်ထင်ရှားအောင် ပြောကြလို့ရှိရင်အိမ်မှာသမီးခင်မွန်နှစ်ယောက်အတူတကွနေကြအဲ့လိုအတူတကွနေကြတဲ့အခါကလည်းမျိုးမှာတယောက်နဲ့တယောက်တယောက်ပေါ်တယောက်နှစ်သက်နေကြရင်တယောက်ပေါ်မှာတယောက်ရိုးရိုးသေးသေးလေးလေးစားစားမဆက်ဆံဘူးလားဗျာသိဆက်ဆံတာပဲအဲ့ဒီတည်းကပို့ပြီးတော့နှစ်သက်မြန်လို့တဲ့ပုဂ္ဂိုလ်ကပို့ပြီးတော့ဟိုပုဂ္ဂိုလ်အပေါ်မှာရိုသေးတာလေးစားတာမပြုရပေဘူးလားဟေးပြုရတယ် အဲ့တော့ကျွေးကြည့်တဲ့ပုဂ္ဂိုလ်ဟာဒီကျွေးကိုမြန်မြန်ကြီးဆက်လိုက်လို့ရှိရင်နောက်ထပ်လည်းအဲ့ဒီပုဂ္ဂိုလ်ထံကကျွေးလဲယူစရာမလိုတော့ဘူးဆိုရင်ဘုန်းကြီးတို့ယောဂီများအဲ့ဒီကျွေးရှင်ကိုယူသေးစရာလိုသေးရလားကိုယ့်ရဲ့တန်တာမှာသူအကျွေးလည်းမရှိတော့သူစီကလည်းနောက်ထပ်အကျွေးယူစရာလည်းမလိုတော့ဘူးဆိုရင်ဘာမှယူသေးစရာမလိုတော့တယ်လို့ပဲ။ ဟောဒီကာမဂုဏ်အာယုန်နဲ့စပြီးတော့မိမိကဒီဝတ္ထုပစ္စည်းပေါ်မှာမနှစ်သက်တော့ဘူးမမြန်လို့တော့ဘူးဆိုရင်အဲ့ဒီပစ္စည်းပေါ်မှာယူသေးဖို့လိုသေးရဲ့လားအခုဥမာအဖြစ်ပြောရလို့ရှိရင်ဘုန်းကြီးတို့ယောဂီများအဝတ်အစားလေးပဲဖြစ်ပါစေမိမိဝတ်စားထားတဲ့ဝတ်စားလေးပေါ်မှာမိမိကတိတ်ကိုနှစ်သက်လို့ရှိရင်အဲ့ဒီဝတ်စားလေးကိုဝတ်တဲ့အခါရောထိမ့်သိမ့်တဲ့အခါရောရိုရိုသေးသေးမထိမ့်သိမ့်ရဘူးလားရိုရိုသေးသေးဝတ်ရတဲ့နေရာထိုင်ရာတွေ့ကြရပောက်ကြရနေရာတွေကိုထိုင်လို့နေလို့ဖြစ်ပါမလား အဲ့လိုမထိုင်မဲနဲ့နေတာဟာဒီအဝတ်စားပုံမှာမိမိနှစ်သက်လို့လားမနှစ်သက်လို့လားနှစ်သက်တဲ့အတွက်ကြောင့်မို့ယူသေးနေရတာဟုတ်တယ်မို့လားအဲ့ဒီအဝတ်စားလေးဟောင်းနှွားသွားလို့မနှစ်သက်တဲ့ခါကျတော့ထိုင်နေရပြစ်ထိုင်လိုက်တာပဲဟုတ်တယ်မို့လားသူ့ပုံမှာယူသေးသေးသလားဘာမှယူသေးစရာမလိုဘူးဘာကြောင့်လဲနှစ်သက်လို့လားမနှစ်သက်လို့လားမနှစ်သက်လို့အဲ့တော့ဒီတိုင်းပဲကာမဂုဏ်အာယုံပေါ်မှာနှစ်သက်နေတဲ့ပုဂ္ဂိုလ်ကအဲ့ဒီပုံမှာယူသေးနေရတာပဲလေးစားနေရတာပဲအဲ့လိုလေးစားနေရတာပဲ ဒါကြောင့်ဒီကာမဂုဏ်အာယုန်တွေနဲ့စပ်ပြီးတော့ကာမိသန္တနိဝရဏတရားတွေဝင်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာစိတ်တည်ခြင်းကိုတမာတိရကြောင်းဖြစ်တဲ့ပေါ်ရန်အာယုန်ကိုရှုမှတ်နိုင်မှုဆိုတဲ့မာတိပဋ္ဌာန်ဝိပဿနာအမှတ်တရားတွေကိုပေါ်တိုင်းမပြတ်ရှုနိုင်ပါဦးမလားကာမဂုဏ်အာယုန်တွေစီစိတ်တွေကကြံစည်တွေးတောနှစ်သက်မြန်တို့ဒီလိုဖြစ်နေတာနဲ့ရှုမှတ်စဉ်အာယုန်ပေါ်မှာမရှုနိုင်တော့တဲ့အတွက်ကြောင့်စိတ်တည်ခြင်းကိုတမာတိရောဖြစ်ပါဦးမလားဗျာ သမာဓိမဖြစ်လို့ရှိရင်ယုတ်သဘောနံသဘောအဖြစ်အပျက်သဘောတွေသိမြင်နိုင်တဲ့ဝိပဿနာဉာဏ်တွေရောဖြစ်နိုင်ပါဦးမလားဒီဉာဏ်တွေမှမဖြစ်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာမဉ္ဇဏ်ပူဉ္ဇဏ်နိဗ္ဗာန်လို့ဆိုရသောတပတ္တိမဉ္ဇဏ်ပူဉ္ဇဏ်ရပြီးသောတပန်အရိယာကြီးဖြစ်နိုင်ပါမလားမဖြစ်တော့ဘူးဆိုရင်အဲ့ဒီအရိယာပုဂ္ဂိုလ်များရဲ့စံနေအိမ်ထဲမှာဘုန်းကြီးတို့ဘေးကင်းရာကင်းအပေဘေးကကင်းတဲ့အဲ့ဒီသောတာပန်အရိယာတို့ရဲ့စံနေအိမ်ထဲမှာနေခွင့်ရပါမလားဗျာမရဘူး တကယ်လို့မိမိဟာဒီကာမဂုဏ်အာယုံစိတ်နဲ့ဒီကာမိသန္တနိဝရဏကြီးနဲ့မိမိကတခါလေကွယ်လွန်သွားမယ်ဆိုရင်တောင်မှပဲအပယ်ဆင်းရဲကြားရောက်ပြီးတော့အပယ်ဆင်းရဲတွေမခံစားရနိုင်ပေဘူးလားခံစားရနိုင်တယ်လေဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကယဟန်တော်တပါးရှိပါလားယဟန်တော်တပါးဆွမ်းကန်သွားရင်ကနေပြီးတော့အခုလိုဝါဇူပဲဖြစ်စီတရင်ဝါလာကျွတ်တဲ့အချိန်ပဲဖြစ်စီပေါ့သင်္ကန်းလေးလှူဒန်းလိုက်တာ သင်္ကန်းလေးထူးထူးခြားခြားသင်္ကန်းလေးပေါ့အင်မတန်ကိုအသားကြီးနုညံ့ပြီးတော့ကောင်းမွန်တဲ့သင်္ကန်းလေးလှူဒါန်းလိုက်တာလှူဒါန်းလိုက်တဲ့အခါကလည်းကြတော့အဲ့ဒီမှာအင်မတန်မြန်နိုးရဲ့ယဟန်တော်လေးသူ့ရဲ့တဏ္ဍာမှာတော့သီလတွေစင်ကြယ်တယ်ပြည့်စုံတယ်ဒါပေမဲ့ဒီသင်္ကန်းပေါ်မှာသူ နှစ်သက်တွေ့တန်းနေတဲ့ဒီမှာကာမေသနာစိတ်ဖြစ်နေတယ်အဲ့ဒီမှာဒီသင်္ကန်းလေးကိုမနဲ့အာယုချင်းလို့လင်းရင်ဒီသင်္ကန်းလေးကိုလဲဝတ်ယုံပြီးတော့ငါဆုံးခံကြွားမယ်ဒီလိုစိတ်ထဲကဖြစ်နေတယ် အဲ့လိုနှစ်သက်တက်ဆွဲနေတဲ့အချိန်မှာပဲလေနာယောဂဆွဲကံပြီးတော့အဲ့ဒီယဟန်တော်လေးဟာသင်္ကန်းပေါ်မှာတက်ဆွဲတဲ့စိတ်နဲ့ပြန်လုံတော်မူသွားတယ်။ဘာဖြစ်သွားပါလိမ့်မလဲ။အေးသင်္ကန်းပေါ်မှာဒီမှာကံမျက်စံတက်ဆွဲတဲ့စိတ်ကလေးနဲ့ပြန်လုံတော်မူသွားတယ်ဆိုရင်ပဲအဲ့ဒီမှာသင်္ကန်းထဲမှာသွားပြီးတော့တန်းကြီးဖြစ်နေတယ်။ဘာဖြစ်ပါလိမ့်မလဲ။ကဲအပဲ့ဘုံသာမဖြစ်ပေဘူးလားဗျာ။ဒါဟိတိရိစ္ဆာန်သွားပြီးတော့ဖြစ်တာ။ဒါကံမျက်စံကြောင့်ဘာကြောင့်ပါလိမ့်မလဲ။ ကံမေဆန္ဒကြောင့်ဒါကိုမပယ်နိုင်တဲ့အတွက်ကြောင့်ကိုဒီမှာအပေပုံသားသွားပြီးတော့ဟောသွားပြီးတော့တိရစ္ဆာန်အေးတိရစ္ဆာန်ဖြစ်တဲ့တန်ကြီးသွားဖြစ်နေတာဒါဆိုလိုရင်းကတော့ဘုန်းကြီးတို့ယောဂီများဒီကံမေဆန္ဒဆိုတဲ့နိဝရဏတရားလေးဝင်လာလို့ရှိရင်ဒါလေးလက်မခံဘဲနဲ့ဒီတိုင်းနဲ့သွားရင်းနဲ့ဒီကံမေဆန္ဒနိဝရဏနဲ့သိသွားရင်အဲ့လိုအပယ်ဆင်းရဲတွေရောမရောက်နိုင်ပြီဘူးလားရောက်နိုင်ပြီဘေးရန်အန္တရာယ်မလုံးကြုံနဲ့ပုထုဇဉ်တို့ရဲ့အိမ်ဆိုတာဘလို့မှကိုဘုန်းကြီးတို့မချမ်းသာနိုင်ဘူး အရိယာတို့ရဲ့အိမ်ကတော့ဟောသောတာပန်အရိယာလောက်ဖြစ်သွားပြီဆိုရင် အပယ်ဆင်းရဲတွေကမလွတ်ပေဘူးလားအဲ့လိုဘေးရန်အန္တရာယ်လွတ်နိုင်တယ်ဒါကြောင့်ဒီမှာတကယ်လို့အဲ့ဒီကံမေဆန္ဒဆိုတဲ့နိဝရဏတရားဝင်လာလို့ရှိရင်မိမိရဲ့တန်တမ်းမှာကျွေးညီတင်လာတဲ့အခါမှာအဲ့ဒီအကျွေးရှင်ကိုမယုံတရားအောင်မြန်မြန်ကြီးဒီအကျွေးကိုဆက်လိုက်လို့ရှိရင်အကျွေးရှင်ကိုမယုံတရားတော့ဘူးမြန်မြန်ကြီးဆက်ရတလို့ပဲ ဟောဒီကာမိသန္တနိဝရဏတွေဝင်လာပြီဆိုရင်ယောဂီပုဂ္ဂိုလ်ကဒီနိဝရဏတရားကိုလက်ခံရမှာလားပယ်ရမှာလားပယ်ရမယ်ဒါကြောင့်နှစ်သက်လိုခြင်းကျွေးမြည်တင်အလျင်ပယ်ဖြောက်လေလို့ဒီမှာဆောင်းပုံလေးရေးထားတယ်စူကြည့်ရအောင်နှစ်သက်လိုခြင်းကျွေးမြည်တင်အလျင်ပယ်ဖြောက်လေနှစ်သက်လိုခြင်းကျွေးမြည်တင် အလျင်ပေဖြောက်လေေတန်ယောဂီပုဂ္ဂိုလ်ဟာအရိယာတို့ရဲ့စံနေအိမ်ထဲမှာဘေးရန်ကင်းကင်းနဲ့နေခြင်းနဲ့ဆိုရင်အဲ့ဒီကမ္မစ္စန္ဒနိဝရဏတွေရှုမှတ်ပွားများအားထုတ်ရင်းနဲ့သာအတွေ့သမီးအတွေ့ပစ္စည်းအတွေ့ ဇနီးအတွက်ခင်မွန်းအတွက်စသည်ဖြင့်အဲ့ဒီနိဝရဏတရားတွေဝင်လာရင်လက်ခံထားရမှာလားပယ်ရမှာလားရှုမှတ်မှုနဲ့ပယ်လိုက်ပါနောက်တစ်ခါနံပါတ်နဲ့ပယ်ရမှာကဗျာပါဒနိဝရဏပါနိဝရဏလေဗျာပါဒနိဝရဏဆိုတာစိတ်ပြည့်စိတ်ဆိုးအဲတော့တရားရှုမှတ်နေရင်ကနေပြီးတော့ယောဂီပုဂ္ဂိုလ်ရဲ့တဏ္ဍာမှာတခါတရားမှာစိတ်ပြည့်မှုတွေစိတ်ဆိုးမှုတွေနိဝရဏတရားတွေဝင်လာတယ်တရားရှုမှတ်ရင်းနဲ့အကြောင်းတစ်ခုခုကြောင့် ဘေးကအတန်ပလန်းကြောင့်ပဲဖြစ်စေအနီးနားကပုဂ္ဂိုလ်ကြောင့်ပဲဖြစ်စေတခါတရံမှာစိတ်ထဲမှာအလိုမကျဖြစ်ပြီးတော့စိတ်ထဲကစိတ်ပြမှုတွေစိတ်ဆိုးမှုတွေဖြစ်လာတယ်တခါတရံမှာကိုကကြိုးစားပြီးတော့တမာတိထူထောင်ပြီးတော့နေစဉ်မှာပဲစိတ်တည်ခြင်းမှုတမာတိမရဘဲနဲ့စိတ်တွေကတိတ်ကိုပြန့်လွင့်လုံးအားကြီးလာတဲ့အခါထိမ့်သိမ့်လို့မရရင်လည်းပဲမိမိကိုယ်ကိုမိမိလည်းပဲတခါတရံမှာစိတ်ဆိုးမှုဒေါသတွေမဖြစ်ပေဘူးလားဗျာဆုံးနေတဲ့ဒေါသတွေကိုကိုကိုကိုပြန်ပြီးတော့မကျင်တတ်တာလည်းရှိတယ် ဘေးကပုဂ္ဂိုလ်တွေရဲ့အနှောက်အယှက်ကြောင့်တခါတည်းရှုမှတ်လို့မရပြီဆိုရင်လည်းဘေးပုဂ္ဂိုလ်တွေပေါ်မှာမကျေနပ်မှုပြန်ပါတာဒေါသတွေဖြစ်တာအဲ့လိုဒေါသတွေဖြစ်လာလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်များဟာဒီဒေါသပြန်ပါရနိဝရဏတရားကိုလက်ခံရမှာလားပယ်ရမှာလားအဲ့လိုစိတ်ထဲကစိတ်ပြည့်နေတယ်စိတ်ဆိုးမှုတွေဒေါသတွေဖြစ်နေလို့ရှိရင်ပေါ်ရအာယုံကိုလည်းပဲဒီယောဂီပုဂ္ဂိုလ်ရှုမှတ်နိုင်မှာအောင်မလားမရှုမှတ်နိုင်တော့ရှိရင်စိတ်တည်ခြင်းမှုတမာရီရောရပါမလား သမာဓိမှမရလို့ရှိရင်ယုံနာဖြစ်ဖြစ်အိဋ္ဌဒုက္ခအနတ္တသဘောတွေသိမြင်နိုင်မှာဟုတ်မလားမသိမြင်နိုင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာမညာပူညာရပြီးတော့သောတာပန်ရောဖြစ်နိုင်ပါဦးမလားဗျာဘယ်လိုမှအရိယာမဖြစ်နိုင်တော့ဒါကြောင့်အဲ့ဒီစိတ်ပြည့်စိတ်ဆိုးမှုကိုယောဂီပုဂ္ဂိုလ်ကပယ်ရမယ်ဒီစိတ်ပြည့်စိတ်ဆိုးမှုကိုမြတ်စွာဘုရားပါနဲ့တူတယ်လေပါနဲ့ဥမာပေးထားတယ်လေဆိုရင်ယောဂရတဲ့ပုဂ္ဂိုလ်နဲ့ဥမာပေးထားတယ်ပါနဲ့ဥမာပေးထားတယ် အနာယောဂဝေဒနာတစ်ခုခုမိမိမှာကြာရောက်ခံစားနေရပြီဆိုရင်အဲ့ဒီယောဂခံစားနေရတဲ့အတွေ့ချမ်းသာသလားဆင်းရဲသလားအဲ့ဒီဆင်းရဲမှုဆိုတဲ့ယောဂဝေဒနာခံစားနေရတာကိုမိမိကဒီအတိုင်းလက်ခံရမှာလားသူ့ကိုပြောင်းအောင်ကုရမှာလားမြန်မြန်ကြီးပြောင်းအောင်ကုရတယ်ဒီယောဂဝေဒနာရှိနေတဲ့အတွက်ကြောင့်မို့စားရင်လည်းစားလို့မရတောက်ချင်တာလည်းတောက်လို့မရနေချင်လို့လည်းနေလို့မရ ဒါကြောင့်လဲဆိုရင်ဒီယောဂရဲ့အနှိမ့်စစ်အပီစီခံနေရတဲ့အတွက်ကြောင့်မို့ဒီမှာဆင်းရဲနေရတယ်။အဲဒီဆင်းရဲနေရတဲ့ပုဂ္ဂိုလ်များဒီယောဂပြောင်းအောင်မကုနိုင်လေယောဂကပိုပြီးတော့တိုးလေပိုပြီးတော့ဆင်းရဲလေနောက်ဆုံးသေရီတန်အောင်ယောဂဝေဒနာရဲ့အနှိမ့်စစ်တန်ကိုမခံရနိုင်ပေဘူးလားဗျာ။ခံရနိုင်တယ်။ဒါကြောင့်ယောဂဝေဒနာလေးစပြီးတော့ဖြစ်လာရင်အဲ့ဒီဖြစ်လာတဲ့ယောဂဝေဒနာကိုမြန်မြန်ကြီးပဲပျောက်ကင်းအောင်မကုသရပေဘူးလား။အေးပျောက်ကင်းအောင်ကုသလိုက် အဲ့လိုယောဂပြောက်ကင်းသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာနေရတာထိုင်ရတာချမ်းသာတယ်အရောက်ကျံပရမန်လာပန်းနဲ့ကျမ်းမာခြင်းဟာလက်ကြီးတစ်ပါးပဲတဲ့ကျမ်းမာပြီဆိုရင်မိမိဟာစာကျင်နာနဲ့စာလို့ရတယ်ဝတ်ကျင်နာနဲ့ဝတ်လို့ရတယ်နေကျင်နာနဲ့နေလို့ရတယ်ပြောခြင်းတလို့လည်းပဲပျော်လို့မရပြီဘူးလားဗျာစိတ်ထဲမှာအင်မတန်ချမ်းချမ်းသာသာနေလို့ရတယ်အဲ့ဒီတိုင်းပဲတဲ့ယောဂရတဲ့ပုဂ္ဂိုလ်ဟာယောဂကိုဉာဏ်ဉာဏ်ကြီးပယ်ဖြောက်ပြည့်ရတယ်လို့ တရားရှုပွားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်ဟာလည်းမိမိရဲ့တန်တမှာဗျာပါဒဆိုတဲ့និဝရဏတရားဖြစ်တဲ့စိတ်ပြည့်စိတ်ဆိုးမှုဆိုတဲ့និဝရဏတရားများ ဝင်လာပြီဆိုရင်အဲ့ဒီဒေါသတရားကိုမြန်မြန်ကြီးပယ်ဖြောင်းလိုက်ပါတကယ်လို့မြန်မြန်ကြီးမပယ်ဖြောင်းနိုင်လို့ရှိရင်ဒီဒေါသတရားကဘုန်းကြီးတို့ယောဂီများ လောကရောတန်တရာရောဆိုးကျိုးတွေမပေးနိုင်ပေဘူးလားသူ့ကိုမပယ်နိုင်လို့ရှိရင်ဆိုးကျိုးတွေပေးနိုင်တယ်ဟုတ်တယ်မို့လား စိတ်ထဲကဖြစ်နေတဲ့ဒေါသကနေပြီးတော့ဟောနှုတ်ပေါ်ထိအောင်မရောက်နိုင်ပြီဘူးလားအဲ့ဒီနှုတ်ကနေပြီးတော့ဒါကိုမပယ်တတ်နိုင်လို့ရှိရင်ကာယကံမှုမြောက်ထိအောင်မကျူးလွန်မိပြီဘူးလားအဲ့လိုကျူးလွန်မိပြီဆိုရင်ဟောလောကရဲ့ဝတ်လောကရဲ့အပြစ်ဒဏ်ဖြစ်တဲ့ရာဇဝတ်ပြစ်မှုတွေနဲ့ဟောထောင်နေအကျဉ်းထောင်နေအကျဉ်းချခံရတာတွေဒုက္ခတွေမခံစားရပြီဘူးလားမိမိပြုလိုက်တဲ့အကုသိုလ်ကံကြောင့်လည်းပဲသန္တရာမှာအပယ်ဆင်းရဲတွေထိအောင်လည်းပဲကြားရောက်ပြီးတော့မခံစားရနိုင်ပြီဘူးလား ခံစားရနိုင်တယ်ခံစားရနိုင်တယ်ဘုန်းကြီးတို့ဒီမှာတာရကလေးတစ်ခုရှိပါတယ်ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဝံမိကတုတ်တံတရားတော်ထဲမှာထည့်ပြီးတော့ဟောထားတာရှိပါတယ်အဲ့ဒီမှာပုံလေးတစ်ခုပါပဲရှင်းတော့ကဘုန်းကြီးတို့ဒီအတန်လွင့်ဌာနကနေပြီးတော့လေဒီယိုကနေပြီးတော့တရားတွေလွင့်နေရှိပါတယ်အဲ့ဒီတရားလွင့်တဲ့အခါကလည်းမှာတက္ကတူကနေပြီးတော့အတူဆုံးတရားဆိုပြီးတော့လွင့်ပါတယ် အတူဆုံးတရားဆိုတာလေးလွှင့်နေတာကတော့အထင်အချင်းတော့ဒီဒေါသကိုထိမ့်ဖို့ပါပဲဒေါသမထိမ့်သိမ့်နိုင်တဲ့အတွက်ကြောင့်မို့ဒုက္ခရောက်နိုင်တယ်ဆိုတာလေးကိုသူကအတန်လွှင့်လိုက်တာအဲ့ဒီမှာကြောင်းတစ်ကြောင်းမှာယဟန်တော်နှစ်ပါးတငယ်ချင်းနှစ်ပါးရှိကြတယ်တဲ့စာတင်တိုင်းတိုင်းမှာတငယ်ချင်းနှစ်ပါးအင်မတန်မှချစ်ကြတယ်စာတင်တငယ်ချင်းနှစ်ပါးအဲ့လိုချစ်ချစ်ခင်ခင်နဲ့လီလာကြတဲ့အခါတနေ့ယဟန်တမကရေချိုးကန်းထဲမှာဝင်ပြီးတော့ရေချိုးရေချိုးအိမ်ထဲမှာဝင်ပြီးတော့ရေမိုးချိုးနေတယ် အဲ့လိုရေချိုးနေတဲ့ခါကလည်းမှမိမိစီးလာတဲ့ဖနက်ကိုအတွင်းသွင်းမှလားအပြင်မှာထားခဲ့မှလားအပြင်မှာထားခဲ့တယ်အဲ့လိုအပြင်မှာထားပြီးတော့အတွင်းမှာဝင်ပြီးတကားပေါက်စီးပြီးတော့ရေမိုးချိုးနေစင်မှာတငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီပုဂ္ဂိုလ်ကိုတခါတည်းပြောကျင်တာနဲ့ပေါ့လေသူကဖနက်ကိုယူပြီးတော့ဖွတ်ထားလိုက်တယ်ဒါအခုခေတ်မှလည်းပဲဒီလိုဟာလေးတွေမရှိတတ်ပေဘူးလားဗျာရှိတတ်တယ်ဒါတဦးနဲ့တဦးကစတာနောက်တာပြောင်းတာရည်စရာမောစရာဖြစ်နေပြုတ်လောက်တတ်တယ် အဲဒီမှာသူကလည်းရေစရာမောစရာအနေအချင်းဗဏ္ဍလေးကိုဖွက်ထားလိုက်တယ်ဖွက်ထားပြီးတဏှာကနေစောင့်ဆိုင်ပြီးတော့နေတာကြည့်နေတာပေါ့လေဟိုကရင်မိုးချိုးပြီးတော့အပြင်ထွက်လာတဲ့အခါကျတော့ဟာတရားဖဏဘယ်ရောက်သွားတာလဲရှားတယ်မတွေ့ဘူးအဲလိုမတွေ့တဲ့အခါကလည်းကျတော့တကယ်ချင်းတင်းအောင်ရောက်ဒီလိုပဲစထားတာနောက်ထားတာပဲလေဆိုတာ तू သိပါတယ်သိလို့လည်းပဲအဲဒီမှာဘာပြောလိုက်တယ်လဲဆိုတော့အဲဒီအစခံရတဲ့ရေချိုးကန်းကထွက်လာတဲ့ယဟန်လေးကဘာပြောလိုက်တယ်လဲဆိုတော့ဟာဒီကဖဏဘယ်ခွေးချီသွားတာတော့ဟာ तू ကပြောလိုက်တယ် အဲဒီမှာဒီကဖဏဘယ်ခွေးချီသွားတာတော့ဟာလို့ပြောလိုက်တဲ့အခါကျတော့ဟိုမှာနဲ့နှမ်းရမလားဆိုပြီးတော့စိတ်ဆိုးပြီးတဲ့အခါကလည်းကျတော့အနိအနမှာရှိတဲ့တခါတဲ့ဩစီကျဲနဲ့ယူရပြီးတော့တခါတဲ့နောက်ကနေပြီးနောက်ဆက်ပြစ်ရိုက်တာအဲဒီပြစ်ရိုက်တဲ့အချိန်မှာပဲကိုတော်လေးကတခါတဲ့ရှေ့ကရေချိုးကန်းကထွက်လာတဲ့ကိုတော်လေးကရှေ့စက်ရလဲပြီးတော့အဲ့ဒီနေရာတွေမှာပွဲချင်းပြီးပြစ်စည်းသွားဒါဘာကြောင့်လဲဒေါသဘာကြောင့်ပါလိမ့်မယ်အဲ့ဒီဒေါသတရားလေးကိုထိန်းနိုင်လို့လားမထိန်းနိုင်လို့လား အဲ့ဒီဒေါသတရားမထိနိုင်တဲ့ခါကလာကြတော့ဟောတစ်ဖက်သူမှလည်းပဲမိမိရဲ့ဒီမှာဒေါသကိုမထိနိုင်လို့ဟိုမှာတည်ဆုံးသွားရပြီမိမိမှလည်းပဲရာဇဝတ်ပြစ်မှုကြီးတင့်ပြီးတော့အချုပ်အနှောင့်မခံရပြီဘူးလားဟောမိမိပြုခဲ့တဲ့အကုသိုလ်ကံကြောင့်လည်းပဲအပယ်ဆင်းရဲတွေကြားရောက်ပြီးတော့မခံစားရပြီဘူးလားဟောလောကမှာလည်းပဲဆင်းရဲတယ်တန်တရာမှာရောမဆင်းရဲဘူးလားဒီတော့ဒီဒေါသတရားမျိုးကိုဘုန်းကြီးတို့ယောဂီများကလက်ခံရမှာလားပယ်ရမှာလားနောက်တစ်ချက်ရှိသေးတယ် ဒီဒေါသတရားမိမိမှာရှိနေတဲ့ဂုံတိတ်ခါတွေကိုလည်းပဲကြာဆုံးစေတယ်။ဘာဖြစ်စေပါလိမ့်မလဲ။ဒီမိမိရဲ့ဂုံတိတ်ခါတွေကြာဆုံးစေတယ်။တခါတရံမှာဘုန်းကြီးတို့ဟာအကြောင်းတကားကြောင်းမှယဟန်တကားယဟန်မှဘုရားတကားဘုရားမှကိုယ်ဂုံနဲ့ကိုယ်တိတ်ခါနဲ့ဒီလိုဂုံတိတ်ခါတွေမရှိကြပေဘူးလား။အဲလိုဂုံတိတ်ခါနဲ့ကိုယ်တိတ်ကိုယ်တိတ်ခါကိုယ်ဂုံနဲ့ရှိနေတဲ့ပုဂ္ဂိုလ်တွေဟာတခါတရံမှာဒေါသကြီးလာပြီဆိုဟာဘုရားတကားကြီးကတေဒေါသကြီးတာကိုဟော အမလေးအဲ့ဒီတရားတကာကြီးတွားမစမ်းနဲ့ဗျာခေါင်းကွဲသွားနေတယ်တိတ်ဒေါသကြီးတာဘာဖြစ်တာဟောသူ့ရဲ့ဂုံတိတ်ခါတွေဟာဒီဒေါသကြောင့်အလိုလိုမကြဆုံးမိဘူးလားဗျာကြဆုံးသွားတယ်ဘုန်းကြီးတို့ဒါကိုမြတ်စွာဘုရားမပွင့်ခင်အချိန်ကာလတုန်းကတာဝတိကိုတာဝတိမြို့မှာဝေရဟိကဆိုတဲ့အမျိုးသမီးတယောက်ရှိခဲ့တယ်အဲ့ဒီဝေရဟိကမှာသူ့မှာလည်းပဲအခိုင်းအစီဖြစ်တဲ့မိန်းကလေးရှိတယ်ကာလီဆိုတဲ့မိန်းကလေးမလေး အဲ့ဒီဝေရဟိကာကိုအများကပတ်ဝန်းကျင်ကအင်မတန်ယဉ်ကျေးတိမ်မွေ့တဲ့မိန်းကလေးပဲပြောဆိုဆက်ဆံရေးတွေမှာလည်းပဲအင်မတန်တော်တဲ့မိန်းကလေးပဲအားလုံးကချီးမွမ်းကြတယ်စိတ်နေစိတ်ထားမြင့်မြတ်တဲ့သူတော်ကောင်းမလေးပဲအများကချီးမွမ်းကြတယ်အဲ့လိုအများကချီးမွမ်းတဲ့အခါကာလကြတော့သူ့ရဲ့အခိုင်းအစီလေးဖြစ်တဲ့ကာလီဆိုတဲ့အဲ့ဒီအစီကံမလေးကစဉ်းစားတယ် ငါရဲ့အရှင်သခင်မဟာတကယ်ပဲစိတ်မဆိုးတတ်တာလားတကယ်ကိုပဲသူတော်ကောင်းမှဖြစ်နေတာလားငါကပဲတော်လုံးလို့လားလူလေလေးမရှိအောင်သူကပြုစုနေတာ哦အဲ့လိုလူလေလေးမရှိအောင်အားလုံးကျင့်တတ်အောင်ပြုစုနေလို့ပဲသူစိတ်ဆိုးမှုတွေမဖြစ်တာလားငါစမ်းကြည့်အောင်မယ်ဆိုပြီးတော့အဲ့ဒီမှာကာလီဆိုတဲ့အစီကံမလေးကတရက်တော့အေးရကမထဘဲနဲ့နေလိုက်တယ်အေးရကမထဘဲနဲ့နေလိုက်တဲ့အခါကလည်းကြတော့စမ်းကြည့်တာ ဝေရဟိကအဲ့ရကနိုးလာတဲ့အခါကျတော့ကြည့်လိုက်တယ်ဘာမှမျက်နှာပိတ်ရည်တည်ရဲတော့လှုပ်ထားတာမရှိနောက်ခါတိုင်းခါတိုင်းမနဲ့စောစောစီးစီးဆွမ်းတော်များကရအောင်အတွက်ပြီးဆွမ်းလေးဖြစ်ထားတာလည်းမရှိမရှိတဲ့အခါကလည်းကျတော့ဩကာလီအဲ့ရကမနိုးသေးဘူးထင်တယ်တင်းနေမကောင်းလို့လားမသိပါဘူးလေလို့စိတ်ကကရုဏာတက်အဲဒီမှာဟဲ့ကာလီမထသေးဘူးလားမထသေးဘူးသခင်မဟောပြန်ကြည့်တယ်ဘာကြောင့်လဲနေမကောင်းလို့လားမဟုတ်ဘူးသခင်မဘာကြောင့်လဲမထခြင်းလို့အဲဒီမှာမျက်နှာပြက်သွားတယ် ဟိုကကာလီကနေအတွင်းကနေအသာလေးမျက်စိကလည်းမပွင့်တပွင့်နဲ့ပွင့်ပြီးတော့ကြည့်နေတာသူသခင်မရဲ့အခြေအနေကိုကြည့်ပြီးအကဲခတ်နေတာဆိုတော့အေးငါသခင်မစိတ်တော်ဆိုးရတာပဲမျက်နှာပြတ်သွားတယ်ဒါပေမဲ့မသေးကြသေးဘူးသေချာအောင်နောက်ထပ်ထပ်စမ်းအောင်မယ်ဆိုပြီးတော့တခါနောက်တည့်ရက်ဒီလိုပဲအိယာကမထားဘဲနဲ့နေတယ်မထားဘဲနဲ့နေတဲ့အခါကာလကြတော့ဟိုကဝေရီကအိယာကနိုးလာတဲ့အခါမနေ့ကလိုပဲဖြစ်နေတယ်ညနေတည့်ရေလက်ခတ်ဒါလည်းမရှိဘူးဆွမ်းချက်ဒါလည်းမရှိဘူး အဲ့ဒါနဲ့ဟိုကအတန်ခတ်မှမှနဲ့ဟဲ့ကားလေးဘာလဲတခင်မမထသေးဘူးလားမထသေးဘူးတခင်မဘာဖြစ်လို့လဲဘာမှမဖြစ်ဘူးတခင်မဆိုတော့နင်တော့ငါအကြောင်းနဲ့သိစိတ်မယ်ဟိုဟောစိတ်ထဲကနေပြီးတော့ဟောနှုတ်ထီအောင်ရောက်မလာပြီဘူးလားဒီဒေါသထိနိုင်လို့လားမထိနိုင်လို့လားမထိနိုင်လို့အဲ့ဒီမှာစိတ်ကနေပြီးတော့နှုတ်ထီအောင်ရောက်လာဒါလည်းမသေးကြသေးဘူးသေချာအောင်ထပ်စမ်းမယ်ဆိုပြီးတော့အဲ့ဒီမှာ နောက်တရက်တခါဆက်ပြီးတော့အိယာကမထားဘဲနဲ့နေတဲ့ခါကျတော့ဟိုကအိယာကနိုးလာတဲ့ကဟိုကြည့်လိုက်တယ်ဆိုရင်လည်းဘာမှမမြင်ရတဲ့ကဒေါသကဖြစ်လာပြီနှစ်ရက်ကသုံးရက်ဆိုမကျေနပ်တော့အဲ့ဒီမှာဒေါသဖြစ်လာတဲ့အခါကာလကျတော့အဲ့ဒီမှာထွက်လာတဲ့ကောဟဲ့ကားလေးဘာလဲသခင်မမြင်မထားသေးဘူးလားမထားသေးဘူးသခင်မဘာကြောင့်လဲဘာမှမဖြစ်ဘူးသခင်မဆိုတော့အဲ့ဒီမှာဒီလောက်တောင်ဖြစ်အောင်ရယ်နင်ဘာတွေဖြစ်နေရတော့နင်ဖောက်ပြန်နေပြီဆိုပြီးတော့အနားမှာရှိတဲ့တခါတည်းတကားကလန်းနဲ့ကောက်ပြက်တာအဲ့ဒီမှာကောင်းဝင်မှန်း အဲဒီမှာကောင်းသွေးတွေပါတွေဖြာကြပြီးသွေးတွေထွက်အဲဒီမှာသွေးတွေထွက်တဲ့ခါကျတော့မှအဲဒီမှာငုံငုံကြီးနဲ့အိမ်မောကဆင်းသွားပြီးတော့ပတ်ဝန်းကျင်မှာရှိတဲ့အိမ်တွေကိုလျှောက်ပြီးတော့ပြတာကာလီကနေပြီးတော့ကျမရဲ့သခင်မကျမအိယာကမထလို့တယ်ဒီမှာတကားကလန်ကြီးနဲ့ကျမကိုပြစ်တာကိုကောင်းကွဲသွားပြီဆိုတော့အဲဒီမှာဘေးကပုဂ္ဂိုလ်တွေကလူတယောက်ရဲ့ကောင်းတဲ့ရင်ဆိုတာကောင်းဖို့ဆိုတာကောင်းကုန်လေးတက်ဖို့ဆိုတာမနှဲကြိုးစားယူရတယ်ဟုတ်တယ်မို့လားနာမည်ပြက်ဖို့ဆိုတာ မလွယ်ပေဘူးလားဗျာအင်မတန်လွယ်တယ် အဲ့ဒီခါကာလမှာအားလုံးဘေးကအနီးနားမှာရှိကြတဲ့အိမ်ဟာနေချင်းတွေကအောင်မလီကြည်စားမအောင်ဟဲ့ဝေရဟိကရိုင်းလိုက်တာကို့မှာဒီကလေးမလေးကပြုစုလုတ်ကန်ကျွေးနေတာကိုကဘာမှလုံနိုင်တာဘူးဒီကလေးမလေးပြုစုနေတာအေးရကမထတာနဲ့များဒီလောက်တိအောင်များရဲရဲစက်စက်လုံမှလုံရက်ပလီတယ်ကြည်စားမအောင်တော်တော်ကိုဟွာလောက်တာကိုအယုတ်ဆုံးတာကိုစသည်ဖြင့်ပေါ်လေဒေါသကြီးတာကိုစသည်ပြောကြတာဆိုလိုရင်းကတော့ဖြင့်သူ့မှာအစကရှိနေတဲ့ဂုံတိတ်ခါတွေဟာဒီဒေါသကြောင့်အဲ့ဒီဂုံတိတ်ခါတွေမပြတ်ပေဘူးလားဗျာ ဒါကြောင့်ဟောဒီဒေါသတရားကိုမပယ်နိုင်ခဲ့လို့ရှိရင်မိမိဟာဖရာတကာကြီးဖြစ်ပေစေဖရာအမကြီးဖြစ်ပေစေသွားပြီဒေါသကြည့်လိုက်တာသွားမစမ်းနဲ့ဒေါသကတိတ်ကြည့်တာပြောခံရမယ်တရားတွေအထုတ်ထားတဲ့ပုဂ္ဂိုလ်အမလီသူကရိတ်တာတိုင်းလာရိတ်တာစီဆယ်ရစခန်းတိုင်းသွားဝင်လာပြန်လာရင်ဒေါသကကြီးချသွားတယ်သူလည်းမသွားအဲ့ဒါတရားရခဲ့တာလားမရခဲ့တာလားစဉ်းစားနော် ကိုယ့်ဟာကိုယ်တရားတွေတော့ဗေဟိတာသွားပြီးဘယ်နှခါဝင်ခဲ့တယ်ဗေဟိတာကညာစဉ်တရားတွေနာခဲ့တယ်ပြောပြီးဒေါသလောက်ကြီးနေရင်အဲ့ဒီပုဂ္ဂိုလ်တရားရတာဟုတ်သလားမဟုတ်သေးဘူးလားကိုဒေါသလေးမှကိုမထိန်သိနိုင်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကမိမိတရားမပြည့်စုံသေးတာသိကြတယ်ဟုတ်တယ်မဟုတ်လားဒါကြောင့်အဲ့လိုစိတ်ဆိုးစိတ်ပြည့်မှုဒေါသတရားတွေကိုဘုန်းကြီးတို့ယောဂီများကမိမိတဏ္ဍာမှာဒီဒေါသဗျာပါဒနိဝရဏဆိုတဲ့ဒေါသတရားတွေဝင်လာရင်လက်ခံရမှာလားပယ်ရမှာလား ကဲဆိုလိုက်စိတ်ပြည့်စိတ်ဆိုးယောဂမျိုးနှိမ်ချိုးပေဖြောက်လေစိတ်ပြည့်စိတ်ဆိုးယောဂမျိုးနှိမ်ချိုးပေဖြောက်လေ ဒီအဲ့ဒီမှာယောဂာနဲ့တူတဲ့ဒေါသတရားကိုပြပါဒနိဝရဏတရားတွေဝင်လာရင်အဲ့ဒီနိဝရဏတရားတွေပယ်ပယ်ပြီးတော့ယောဂီပုဂ္ဂိုလ်ဟာရှုမှတ်မှုနဲ့ပယ်ပြီးတော့ဆက်လက်ရှုပွားအားထုတ်သွားလို့စိတ်တည်ခြင်းမှုတမာရီတရားတွေအာကောင်းထက်သန်စွာရယုတ်တော်နံတဘောဖြစ်ပြသဘောတွေသိလို့ဝိပဿနာဉာဏ်နဲ့ဆင်းဆင်းရင့်ကျက်ပြည့်စုံသွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသောတပတ္တိမညာပုညာဆက်ရောက်သောတာပန်အရိယာမဖြစ်နိုင်ပြီဘူးလားဗျာအပယ်ဆင်းရဲကလွတ်တဲ့အရိယာအိမ်နေအိမ်ထဲမှာမနေရပြီဘူးလားဗျာ ဒီနောက်တစ်ခါနံပါတ်3ကပါလဲဆိုရင်ထိဏမိတ်တနိဝရဏပါလဲထိဏဆိုတာထိုင်းတာမိတ်တဆိုတာမိုင်းတာထိဏမိတ်တထိုင်းမိုင်းပြင်းဤအဲ့ဒီတရားအားထုတ်နေတဲ့ပုဂ္ဂိုလ်မာသတိပဋ္ဌာန်ဝိပဿနာတရားတွေကိုရိုးရိုးသေးသေးကြင်ကြံပွားများအားထုတ်နေတဲ့ပုဂ္ဂိုလ်ဟာဒီထိဏမိတ်တနိဝရဏတွေဝင်လာပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာ ပေါ်လာသမျှအာယုန်တိုင်းကိုရှုနိုင်ပါဦးမလားမရှုနိုင်တဲ့အတွက်ကြောင့်စိတ်တည်ကြည်မှုတမာရီဖြစ်ပါဦးမလားတမာရီမဖြစ်လို့ရှိရင်ယုံနာဖြစ်ဖြစ်သိတဲ့ဝိပဿနာဉာဏ်ဖြစ်ပါဦးမလားဒီဉာဏ်မှမဖြစ်လို့ရှိရင်မဉဏ်ပူဉာဏ်နိဗ္ဗာန်ရပါဦးမလားအရိယာကြီးဖြစ်ပါဦးမလားအရိယာတို့ရဲ့စံနေအိမ်နဲ့နေရပါဦးမလားကြတိတော့အရိယာအိမ်နဲ့စံနေခြင်းတဲ့ပုဂ္ဂိုလ်ဟာဘေးရန်လုံခြုံတဲ့အရိယာတို့ရဲ့စံနေအိမ်နဲ့နေလိုတဲ့ပုဂ္ဂိုလ်ဟာ ဒီထိနာမိတ္တဆိုတဲ့ထိုင်မှန်ပြင်းရင်မှုအိတ်ချင်ငိုင်ရင်းမှုတွေဖြစ်ပေါ်လာလို့ရှိရင်လက်ခံရမှာလားပယ်ရမှာလားအဲ့ဒီထိုင်မှန်ပြင်းရင်မှုကိုဘာနဲ့ဥမာပေးထားတယ်လဲဆိုရင်အချုံနှောင်ခံရတဲ့ပုံကိုယ်နဲ့တူတယ်တဲ့ဘာနဲ့တူပါလိမ့်မယ်အချုံနှောင်ခံရတဲ့ပုံကိုယ်များဟာမိမိတို့အချုပ်ထောင်နဲ့ခံရပြီအကျဉ်းတောင်နဲ့ရောက်နေပြီဆိုအပြင်လောကရဲ့အကြောင်းအရာတွေအလုံးသိပါဦးမလားဘာမှသိရှိခံစားနိုင်껙တူမှမရှိတော့ဘူး အဲ့ဒီအတိုင်းပဲအချင်းငိုင်ကြီးပြင်းကြီးပြီးတော့နေတဲ့ယောဂီပုဂ္ဂိုလ်ဟာတရားအာယုံပေါ်မှာရှုမှတ်မှုမရှိတဲ့အတွက်ကြောင့်မို့ရှုမှတ်ရအာယုံပေါ်မှာစိတ်တည်ကြည်မှုတမာတိမရနိုင်မရနိုင်တဲ့အတွက်ကြောင့်တရားရဲ့အရသာဒူတွေသူကိုယ်တိုင်ခံစား권ရပါဦးမလားဓမ္မပီတိဓမ္မရတ္တာဆိုတဲ့ကတရားရဲ့အရသာဒူတွေကိုကိုယ်တိုင်မခံစားခံစားနိုင်တော့ဘာကြောင့်လဲဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာထိုင်မှန်ပြင်းရပြီးတော့ရှုနိုင်လို့လားမရှုနိုင်လို့လား ဒါကြောင့်အဲ့ဒီထိုင်မှန်ပြင်းမှုဆိုတဲ့နိဝရဏတရားများဝင်လာလို့ရှိရင်ယောဂီပုဂ္ဂိုလ်များကလက်ခံရမှာလားပယ်ရမှာလားကဲဆိုလိုက်ထိုင်မှန်ပြင်းဤချုပ်နှောင်မိမှတ်တိပယ်ဖြောက်လီထိုင်မှန်ပြင်းဤချုပ်နှောင်မိမှတ်တိပယ်ဖြောက်လီ ရီပုဂ္ဂိုလ်များထိုင်မှန်ပြင်းရမှုဆိုတဲ့နိဝရဏတရားတွေအိတ်ချင်ခံမိမှုဆိုတဲ့နိဝရဏတရားတွေဒါထိနာမေတ္တာတွေပါပဲအဲဒီထိနာမေတ္တာတွေဝင်နေပြီဆိုရင်ဒီယောဂီပုဂ္ဂိုလ်ဟာပေါ်သမျှအာယုံကိုဘလို့မှမရှုနိုင်တော့မရှုမှနိုင်တဲ့အတွက်ကြောင့်မို့စိတ်တည်ခြင်းမှုတမာရီလည်းမရတော့တရားရဲ့အရသာဒုတိလည်းကိုယ်တိုင်မခံစားနိုင်တော့ဘူးယုံနာဖြစ်တဲ့သဘောတွေလည်းမသိနိုင်တော့ဝိပဿနာဉာဏ်တွေမပြည့်စုံတဲ့အတွက်ကြောင့်မညာပူညာနိဗ္ဗာန်ဆိုတာလည်းမရနိုင်မရနိုင်တဲ့အတွက်ကြောင့်အရိယာတို့ရဲ့စံနေအိမ်ထဲမှာနေခွင့်ရပါမလားဗျာ မရနိုင်တော့ဘူးဒါကြောင့်အဲ့ဒီထိဏမိတ်တနိဝရဏများဝင်လာလို့ရှိရင်လက်ခံရမှာလားပယ်ရမှာလားနောက်တစ်ခါနံပါတ်၄ကဘာလဲဆိုတော့ဥဒိစ္စကုကုစ္စနိဝရဏဥဒိစ္စဆိုတာကဘုန်းကြီးတို့ယောဂီများပြန်လွင့်တာဥဒိစ္စဆိုတာဘာလဲကုကုစ္စဆိုတာကပူပန်တာပြန်လွင့်နေဆိုတာကခုဘုန်းကြီးတို့ယောဂီများတရားရှုမှတ်နေတဲ့အခါမှာရှုမှတ်ရအာယုံပေါ်မှာစိတ်ကမနေဘဲနဲ့ဘယ်ရောက်သွားမှမသိဘူး စိတ်ကဘယ်ရောက်သွားမှမသိဘူးတချို့ကအဲ့ဒီမှတ်စိတ်ပြောက်သွားတာကိုပဲကိုယ့်ကိုယ်ကိုချုပ်ငိမ့်တယ်လို့လို့ပါလို့လို့ပြောနေတာထင်ရှိနေတာရှိသေးတယ်မှတ်စိတ်ပြောက်တိုင်းချုပ်ငိမ့်တာမဟုတ်ဘူးဒီဥဒိစ္စကြောင့်လည်းပဲမှတ်စိတ်ကမပြောက်နိုင်ပေဘူးလားစိတ်ကဘယ်ရောက်သွားမှမသိပဲကိုယ်စိတ်ကိုဘယ်ရောက်လို့ရောက်မှန်းကိုမသိတော့တာကိုယ့်အကူမှတ်စရာအာယုဘာရှုလို့ရှုရမှန်းကိုမသိတော့ဘဲနဲ့အာယုပြောက်သွားတာ ငြိမ်အဲလို့ဥဒိစ္စဖြစ်နေပြီဆိုရင်လည်းပဲရှုမှတ်ရအာယုံပေါ်မှာရှုစိတ်တွေကပ်ပြီးတော့မတည်တော့တဲ့အတွက်ကြောင့်စိတ်တည်ခြင်းမှုတမာတိရောရနိုင်ပါမလားတမာတိမှမရနိုင်ယုံနာဖြစ်ဖြစ်သိမြင်နိုင်တဲ့ဝိပဿနာဉာဏ်ရောဖြစ်နိုင်ပါမလားဒီဉာဏ်မှမပြည့်စုံလို့ရှိရင်မဉဏ်ပူဉာဏ်နိဗ္ဗာန်ဆိုတာရနိုင်ပါမလားမရနိုင်တော့ဘူးဒါကြောင့်ဥဒိစ္စအဲ့ဒီပြန့်လွင့်မှုဆိုတဲ့និဝရဏတရားတွေဝင်လာရင်လည်းပဲအဲ့ဒီပြန့်လွင့်စိတ်ကလေးကိုရှုမှတ်ပြီးတော့မလုပ်ရမလဲပယ်ရမှာပဲ နောက်တကပူပန်တာပူပန်တာဆိုတာကကုတ်ကုတ်ဆနောင်တတဖန်ပူပန်မှုပြုမိတာနဲ့ဖြစ်စီပြောမိတာနဲ့ဖြစ်စီပေါ့အဲဒီလိုပြုမိတာနဲ့ဖြစ်စီပြောမိတာနဲ့ဖြစ်စီပြန်ပြီးတော့အဲဒီပြုမိပြောမိတာတွေကိုနောင်တတဖန်ပူပန်နေတာဩငါပြောမှပြောမိပလိငါစေရနာနဲ့ပြောလိုက်တာကကုဝေဒနာဖြစ်နေပါပေါ့လားငါပြုတ်မှပြုတ်မိပလေငါကတော့ဖြင့်သူ့ကိုစေတနာနဲ့ဝင်ရောက်ပြီးတော့ကူညီပေးတာ तू ကအခုငါ့ကိုဝေဒနာထင်းနေပါပေါ့လား ပြုမိပြောမိတာနဲ့စပြီးတော့အဲ့ဒီမှာနောက်တဖန်ပူပန်နေပြီဆိုရင်ပေါ်ရန်အာယုန်တွေကိုရောရှုနိုင်ပါဦးမလားမရှုနိုင်လို့ရှိရင်တရားအသိဉာဏ်တူတွေရနိုင်ပါဦးမလားဘယ်လိုမှမရနိုင်တော့ဘူးဒါကြောင့်အဲ့ဒီပြန့်လွင့်ပူပန်မှုဆိုတဲ့ဥဒိစ္စကုက္ကုစနိဝရဏတရားလေးဝင်လာရင်လည်းပဲယောဂီပုဂ္ဂိုလ်များကလက်ခံရမှာလားပယ်ရမှာလားပယ်ရမယ်အဲ့ဒါကိုဘာနဲ့ဥမာပေးထားလဲဆိုတော့သူ့ကြုံခံရတာနဲ့ဥမာပေးထားတယ် သူတစ်ပါးရဲ့ကြုံဖြစ်နေတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့ရှေးခေတ်ကအခုခေတ်တော့လည်းပဲဒီလောက်ပြင်းပြထန်ထန်ဟုတ်ချင်မှာဟုတ်မှာပါရှေးခေတ်ကတော့ဖြင့်ကြုံဖြစ်သွားပြီဆိုရင်အဲ့ဒီကြုံဟာသူ့ရဲ့အရှင်သခင်ကပိုင်တယ်ကိုဘာပိုင်တော့ကိုမှဘာမှလုတ်ပိုင်ခွင့်မရှိတော့ဘာခွင့်ရေးမှမရှိတော့တခါတရံမှာဘုန်းကြီးတို့ယောဂီများဘုန်းကြီးကြားဘူးပါလေရှေးခေတ်ကပုဂ္ဂိုလ်တွေပြောနေတာတွေကြားဘူးပါလေ ၅ကျပ်10လောက်သောငွေကလေးနဲ့ပဲတခါတရံမှာကျွန်အဖြစ်နဲ့အပိုင်အသိခံရတာတွေမရှိပေဘူးလားအကျွေးသိမ်းခံရတာဒီအကျွေးလေးမပေးနိုင်တာနဲ့အသိခံရတာကျွန်အဖြစ်နဲ့အဲ့ဒီကျွန်အဖြစ်နဲ့အသိခံရတာကိုယ်တဘောနဲ့ကိုယ်စိတ်နဲ့ကိုယ်လှုပ်ချင်တာလှုပ်သွားချင်တာသွားလာချင်တာလာလှုပ်လို့ရပါတော့မလားမရနိုင်တော့ဘူးမိမိရဲ့အရှင်သခင်ရဲ့သဘောကျကိုပဲနေရတယ်အဲ့တော့မိမိရဲ့လုတ်ပိုင်ခွင့်အခွင့်အရေးတွေအလုံးရှိသေးရလား လုံးဝအခွင့်အရေးတွေမရှိတော့ဘူးအဲ့ဒီပုဂ္ဂိုလ်ဟာသူ့ကြုံခံရပြီဆိုရင်အခွင့်အရေးတွေဆုံးရှုံးတယ်သူ့ကြုံဘဝကလွတ်မြောက်အောင်ကြိုးစားဖို့ပဲလိုတယ်တကယ်လို့အဲ့ဒီမှာအရှင်တခင်ဖြစ်တဲ့ပုဂ္ဂိုလ်ကသူ့ကိုမကျေနပ်လို့ရိုက်နဲ့ဆုံးမလို့သေသွားပြီဆိုရင်လည်းပဲတရားတစ်ပေါင်ဆွဲလို့ရပါဦးမလားမရဘူးရှိခိကမိမိပိုင်ထားတဲ့အပိုင်ကျွန်းဘုန်းကြီးတို့အခုခေတ်မှာနွားတွေစိတ်တွေစသည်ချင်းကိုယ်ပိုင်ဝယ်ထားလို့တတ်တဲ့အခါမှာဘယ်သူမှတရားဆွဲလို့မရတယ်လို့ပဲ အဲ့ဒီကျွန်းကိုလည်းပဲအဲ့ဒါကိုကရိုက်နေလို့သေသွားရင်လည်းပဲဘလို့မှတရားဖြစ်လို့မရဘူးပြီးအောင်အဲ့ဒီမှာအခွင့်အရေးတွေအားလုံးဆုံးရှုံးနေတယ်အခုလည်းပဲပြန်လွဲ့ပူပန်နေမှုဆိုတဲ့ဥဒိစ္စကုပ္ပစ္စနိဝရဏတရားအဝင်ခံနေရတဲ့ပုဂ္ဂိုလ်ဟာစိတ်ကြည်ကြည်မှုတမာတိလည်းမရတော့ရုပ်တဘောနံတဘောအဖြစ်ပြက်တဘောသိတဲ့ဝိပဿနာဉာဏ်လည်းမရတော့အဲ့ဒီယုံနာအဖြစ်ပြက်ကိုသိမြင်နိုင်တဲ့ဝိပဿနာဉာဏ်ရပြီဆိုရင်ဓမ္မရတ္တဓမ္မပိတိတရားရဲ့နှစ်သိမ့်ဝမ်းမြောက်မှုလေးတွေပိတိလေးတွေပတ္တိလေးတွေခံစားရပြီဘူးလားဗျာ အဲတော့တရားတရားတွေကလည်းထက်လာသလားတုံးလာတုံးသွားသလားအဲဒီမှာထက်မြဲပြီးတော့တရားတွေနဲ့ပို့ပြီးတော့ကြိုးစားခြင်းနဲ့စိတ်တွေတရားတရားတွေထက်အဲဒီဝမ်းမြောက်ဝမ်းသာမှုပီတိတွေဖြစ်သောမနတာတွေဖြစ်စိတ်ထဲမှာကိုရောစေရောချမ်းသာကိုယ်စိတ်နှပါလုံးအဲဒီမှာချမ်းသာပြီးတော့နေတာတွေပတ္တိဒီအဲ့လိုခံစားမှုတွေသူ့မှာအဲ့ဒီမှာဥဒိစ္စကုက္ကုစ္စနိဝရဏဝင်နေတဲ့ပုဂ္ဂိုလ်မှာအဲ့လိုခံစားမှုတွေတရားရဲ့အရသာတူခံစားမှုတွေရှိပါဦးမလားဗျာမရှိတော့ဘူးဟဲ့ ဒီနဲ့ပို့ပြီးတော့ဘုန်းကြီးတို့ဝိပဿနာဉာဏ်နဲ့အစစ်စစ်ရင့်ကျက်သွားပြီဆိုရင်မဉဏ်ပုံဉဏ်နိဗ္ဗာန်ဆိုတဲ့တရားအရသာတူရောခံစားနိုင်မှာဦးမလားသူ့မှာအခွင့်အရေးတွေမဆုံးရှုံးမိဘူးလားဗျာဟင်းအရိယာတို့ရဲ့စံနေအိမ်နဲ့နေရမယ့်အခွင့်အရေးတွေဆုံးရှုံးသွားတယ်ဒါကြောင့်မို့အဲ့ဒီဥဒိစ္စကုတ်ကုတ်ဆဆိုတဲ့နိဝရဏတရားများဝင်လာပြီဆိုရင်အဲ့ဒီနိဝရဏတရားကိုလည်းပဲဘုန်းကြီးတို့ယောဂီများကလက်ခံရမှာလားပယ်ရမှာလားသူပြန်လွင်ဘူပံ သူကျွံခံအမြန်ပေဖြောက်လီပြန့်လွင့်ဘူပံသူကျွံခံအမြန်ပေဖြောက်လီ နောက်တစ်ခါနံပါတ်5ကဘာလဲဆိုတော့ဝေစီကိစ္စနိဝရဏဘာနိဝရဏလဲဝေစီကိစ္စဆိုတာယုံမှားမှုဘာကိုယုံမှားတာလဲဆိုရင်ဘုရားတရားသံဃာယရဏသုံးပါးပေါ်မှာယုံမှားမှုအထူးအားဖြင့်မိမိတရားအားထုတ်နေတဲ့အခါကလည်းမိမိအားထုတ်နေတဲ့တရားတွေဟာတကယ်ဆင်းရဲငြိမ်းတဲ့တရားတွေဟုတ်မှဟုတ်ပါလိမ့်သား ဒီတရားတွေအာထုတ်နေုံနဲ့ငါအပယ်ဆင်းရဲတွေကလွတ်မှလွတ်နိုင်ပါမလားလို့အဲ့ဒီလိုယုံမှမှုတွေဖြစ်လာရင်ဒီတရားပေါ်မှာကြိုးစားမှုအာထုတ်မှုပြုပါဦးမလားဒီတော့မကြိုးစားတော့ဘူးအာမထုတ်တော့ဘူးဆိုရင်သူရတဲ့ရတဲ့တဲ့စိတ်တည်ခြင်းမှုတမာရီတရားတွေယုံနာဖြစ်ဖြစ်သိမြင်နိုင်တဲ့ဝိပဿနာဉာဏ်တွေရနိုင်ပါမလားဒီဉာဏ်တွေမှမပြည့်စုံလို့ရှိရင်မဉဏ်ပူဉဏ်နိဗ္ဗာန်ဆိုတာရောမျက်မှောက်ပြုနိုင်ပါဦးမလားဒီတော့အရိယာတို့ရဲ့စံနေအိမ်ထဲမှာနေခွင့်ရပါမလား မရနိုင်တော့ဘူးအဲဒီတော့ဒီယုံမှမှုဆိုတဲ့နိဝရဏတရားမိသိကိစ္စဆိုတဲ့နိဝရဏတရားအဲဒီနိဝရဏတရားကိုလက်မခံမှဒါကိုရှုမှတ်ပြီးတော့ပဲဖြောင်းရတယ်ရှုမှတ်ပြီးတော့ပယ်လိုက်မှသာလျှင်ယုံနာဖြစ်ပြသဘောတွေသိမြင်နိုင်တဲ့ဝိပဿနာဉာဏ်ကြီးဖြစ်နိုင်တယ်ဒါကိုဘာနဲ့ဥမာပေးထားသလဲဆိုတော့လမ်းနှခွနဲ့ဥမာပေးထားတယ် လမ်းဆောင်လမ်းကွရောက်သွားတဲ့ပုဂ္ဂိုလ်ဟာဘယ်လမ်းလိုက်ရမလဲလို့တွေးဟာဖြစ်နေလို့ရှိရင်အန္တရာယ်တွေအမျိုးမျိုးမကြုံနိုင်မိဘူးလားကြုံနိုင်နေရှိကကုံတယ်တယောက်ဟာကိုမသွားမှုသေးတဲ့လမ်းကိုဒီမှာကုန်ပစ္စည်းတွေဝယ်ဖို့အတွက်ငွေထုတ်ပိုင်ပြီးတော့ခရီးထွက်ခဲ့အဲလိုခရီးထွက်ပြီးတော့လာတဲ့အခါကလည်းမှာသူ့နောက်ကလည်းပဲလူ၃၄ယောက်လောက်ဟာနောက်ရောက်ခံပြီးတော့လိုက်လာတာကိုတွေ့ရအဲဒီမှာသူ့စိတ်ထဲမှာသင်္ကန်းမကင်းဖြစ်တော့ မိမိနောက်ကများလိုက်နေတာလေလားဆိုပြီးသင်္ကမကင်းဖြစ်တဲ့အခါကျတော့ခတ်သွက်သွက်ကလေးသွားမိမိကခတ်သွက်သွက်သွားတယ်လို့ဟိုကလည်းနောက်ကခတ်သွက်သွက်လိုက်လာတာတွေ့ရတဲ့အခါပို့ပြီးတော့သင်္ကမကင်းဖြစ်တဲ့အခါကျတော့ငါတော့မဖြစ်တော့ပြေးမှဖြစ်မယ်ဆိုပြီးတော့လွတ်အောင်ပြေးရအဲလိုလွတ်အောင်ပြေးတဲ့အခါကလည်းကြတော့ကန်ဆိုးကျင်တော့ပန်လာတွေ့တယ်လေဆိုတော့လမ်းနှစ်ခွလာတွေ့ဘာကိုလာတွေ့လဲလမ်းနှစ်ခွလာတွေ့တယ် အဲ့လိုလမ်းတစ်ခွလာတွေ့တဲ့အခါမှာသူဟာတလန်းလန်းကိုသာစွတ်ပြီးလိုက်သွားမယ်ဆိုရင်အဲ့ဒီတခိုးတမရဲ့အန္တရာယ်ကမလွတ်နိုင်ဘူးလားလွတ်သွားနိုင်တယ်ဒါပေမဲ့ तू ကအဲ့လိုလိုက်မသွားဘဲနဲ့လမ်းတစ်ခွရောက်တဲ့ခါကျတော့ဟာပင်လန်းလိုက်ရကောင်းမလဲလက်ဝဲလန်းလိုက်ရရင်ကောင်းမလားလက်ရံလန်းလိုက်ရရင်ကောင်းမလားလို့စဉ်းစားနေတယ် तू ဟာလွတ်အောင်သွားသလားမသွားဘူးလားမသွားဘဲနဲ့စဉ်းစားနေတဲ့အတွက်ကြောင့်မို့အဲ့ဒီမှာနောက်ကတကူတမတွေကမှီလာတော့ ဟောမှီလာတဲ့အခါကာလကျတော့ပစ္စည်းယူပြီးတော့ဟောလူပါအတတ်မခံရပြီဘူးလားဗျာဟောဒုက္ခတွေရောက်ရတယ်ဒါဟာဘုန်းကြီးတို့ယောဂီများဒီနေရာမှာဒွိဟဖြစ်နေလို့လားမဖြစ်လို့လားအခုတရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာလည်းပဲဒီမှာဆရာသမားများကညွန်ကြားတဲ့အတိုင်းပဲမဟာသတိပဋ္ဌာန်ဝိပဿနာတရားတွေဒီလိုလာရင်ဒီလိုရှုရမယ်ထိုင်ရင်ဒီလိုရှုရမယ်ရရင်ဒီလိုရှုရမယ်သွားရင်ဒီလိုရှုရမယ်လျှောက်ရင်ဒီလိုရှုရမယ် စားရင်တောင်းရင်ဒီလိုရှုရမယ်လို့ညွှန်ကြားထားတယ်အဲ့ဒီညွှန်ကြားထားချက်တွေကိုဟာဟုတ်မှာဟုတ်ပါမလားဒီလိုအားထုတ်လို့ဖြစ်ပါမလားငါဟိုလိုအားထုတ်ရင်ကောင်းမလားအဲ့လိုယုံမှန်းမှုတွေးရကြီးဖြစ်နေလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဒီတရားပေါ်မှာယုံကြည်မှုမရှိတဲ့အတွက်ကြောင့်ကြိုးစားအားထုတ်မှုရောပြုပါအောင်မလားဗျာအဲ့တော့မကြိုးစားတဲ့အတွက်အာမထုတ်တဲ့အတွက်ကြောင့်မို့စိတ်တည်ကြည်မှုတမာရီရောရနိုင်ပါမလားတမာတိမှမရရင်ယုံနာဖြစ်ဖြစ်သိမြင်နိုင်တဲ့ဝိပဿနာဉာဏ်ရောဖြစ်နိုင်ပါမလားဒီဉာဏ်မှမဖြစ်လို့ရှိရင်မဉဏ်ပူဉဏ်ဆက်ရောက်ပြီးတော့နိဗ္ဗာန်ဆိုတာရောမျက်မှောက်ပြုနိုင်ပါဦးမလားဗျာ မပြုတ်နိုင်တော့ဘူးအဲ့တော့နိဗ္ဗာန်မပြောင်းမပြုတ်နိုင်လို့ရှိရင်အရိယာတို့ရဲ့စံနေအိမ်ထဲမှာနေခွင့်ရပါဦးမလားဗျာဒီတော့ဒီယောဂီတရားရှုမှတ်နေတဲ့ယောဂီပုဂ္ဂိုလ်အရိယာတို့ရဲ့စံနေအိမ်ထဲနေလို့တယ်ဆိုရင်အဲ့ဒီနိဝရဏတရားတွေကာမေသန္တာနိဝရဏဗျာပါဒနိဝရဏဥဒိစ္စကုကုသနိဝရဏဌိနမေဒနိဝရဏဝိသိကိစ္စနိဝရဏဆိုတဲ့ဒီနိဝရဏတရားတွေကိုဘုန်းကြီးတို့ယောဂီများကလက်ခံထားရမှာလားရှုမှတ်ပြီးတော့ပယ်ရမှာလား အေဒါကြောင့်ယုံမှားတွိဟလန်းနှစ်ခွတွေ့ကပေဖြောက်လီယုံမှားတွိဟလန်းနှစ်ခွတွေ့ကပေဖြောက်လီ စေ။ဒါကြောင့်မိမိတို့အခုမာသတိပဋ္ဌာန်ဝိပဿနာတရားတွေရှုမှတ်နေတဲ့အခါမှာအဲ့လိုယုံမှမှုတွေးရတရားတွေဝင်နေပြီဆိုရင်တော့မိမိဘယ်လိုမှတရားသိညာတူရမှာမဟုတ်ဘူး။အဲ့တော့ဆရာသမားညွှန်ကြားတဲ့အတိုင်းပဲဒီတိုင်းညွှန်ကြားထားတဲ့ငါဒီနည်းနဲ့ပဲအားထုတ်မယ်။ဒီလိုအားထုတ်သွားတဲ့ပုံကိုယ်တွေလည်းမြောင်များစွာရှိနေတယ်တရားသဘောတွေသိသွားတဲ့ပုံကိုယ်လည်းရှိနေတယ်ငါလည်းကဲဒီတိုင်းပဲဆရာညွှန်ကြားတဲ့အတိုင်းကြိုးစားပြီးတော့အားထုတ်သွားမယ်ဆိုရင်အဲ့ဒီပုံကိုယ်မှာစိတ်တည်ကြည်မှုတမာရီရောမရနိုင်သေးဘူးလား။ စိတ်တည်ခြင်းမှုတမာတိရသွားပြီဆိုရင်အားကောင်းလာတဲ့အခါယုတ်တဘောနန္တဘောအဖြစ်ပြအိစ္ဆဒုက္ခနတ္တတဘောတွေသိမြင်နိုင်တဲ့ဝိပဿနာဉာဏ်တွေရောမဖြစ်နိုင်ပေဘူးလားဒီဉာဏ်တွေအစစ်စစ်ရင့်ကျက်ပြည့်စုံပြီဆိုရင်မဉဏ်ပူညာဆက်ရောက်နိဗ္ဗာန်ထိအောင်မျက်မှောက်မပြုတ်နိုင်ပေဘူးလားဗျာအဲ့လိုဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသောတာပန်အရိယာဖြစ်ပြီးတော့အရိယာတို့ရဲ့စံနေအိမ်ထဲမှာမနေရပေဘူးလားအပယ်ပေးအပယ်ဆင်းရဲတွေကလွတ်တဲ့အရိယာတို့ရဲ့စံနေအိမ်မှာနေရတယ်ဒီလိုမဟုတ်ဘဲနဲ့ဒါတွေကိုမပယ်နိုင်လို့ရှိရင်တော့ ဘေးရန်အန္တရာယ်တွေများတဲ့ပုထုဇဉ်တို့ရဲ့အိမ်မှာပဲမနေရပေဘူးလားပုထုဇဉ်တို့ရဲ့နေအိမ်ထဲမှာနေရပြီဆိုရင်နောက်ထပ်ဘဝတွေဘဝတွေထက်ခါတခါမရဘူးလားရလာတဲ့ဘဝတိုင်းဘဝတိုင်းချမ်းသာမလားဆင်းရဲမလားဒီအဲ့ဒီလိုဆင်းရဲတွေဘဝဆင်းရဲခန္ဓာဆင်းရဲသန္တရာဆင်းရဲတွေနဲ့တွေ့ကြုံရမယ်ဒါကြောင့်မို့အရိယာတို့ရဲ့စံနေအိမ်နဲ့နေလိုတဲ့ပုဂ္ဂိုလ်များဟာပင်စင်ကဝိပဟိနောတဲ့ဒီနိဗ္ဗာန်တရား၅ပါးဆိုတဲ့အင်္ဂါ၅ပါးကိုလက်ခံမထားဘဲနဲ့ရှုမှတ်မှုနဲ့မလုပ်ရမလဲ ရှုမှတ်မှုနဲ့ပေပါလို့ဘုရားရှင်ကိုတော်မြတ်ကြီးကဒီလိုဟောကြားတယ်။ဒါကြောင့်ဧဝံခောဘေကဝေဘေကုပိစင်္ဂဝိပဟိနောဟောတိဘေကဝေယဟန်တော်များအိုချစ်သားတို့ဧဝံခောဤတို့လည်းယင်ဘေကုယဟန်တိဝါယောဂီပုဂ္ဂိုလ်သည်ပိစင်္ဂဝိပဟိနောကမ္မစ္ဆနာပြပါဒဌိနမေတ္တာဥဒိစ္စကုက္ကုဇဝိသိကိစ္စဝိသိကိစ္စနိဝရဏဆိုတဲ့အင်္ဂါ၅ပါးကိုပယ်ပြီးသည် ဟောဒီစင်စင်မသွေဖြစ်ပါပေတော့တည်းကဲ